နော်ယနေ့သာသနာတော်နှစ်2564ခုကောဇာတက္ကတိ1382ခုကျွန်တော်ဒီကတော့တပေါင်းလာစမ်း6ရက်ပေါ့ခေနှစ်2021ခုမတ်လ16ရက်တို့တကာကြီးတွေတို့မကြီးတွေဘက်မှာတော့19ရက်နေ့ပေါ့ဒါ30နဲ့3ကြိမ်မြောက်ဝိပဿနာလုပ်ပြီးတရားဟောကြား တဲ့ဓမ္မသမင်ပွဲပေါ့33ကြိမ်မြောက်ဟောကြားမဲ့ဓမ္မသမင်ပွဲမှာဦးဇင်းတို့ဟောလက်စပေါ့ဒါအဆက်ကိုပဲဆက်ပြီးတော့ဟောကြားရအောင်အဲ့တော့ဝိပဿနာလုပ်ပေးတရားဆိုတဲ့အတိုင်းတကယ်လုပ်ငန်းကိုမိမိတို့ကသွားကြရမှာ ဖြစ်လေတော့လုပ်ငန်းခွင်မှာတကယ်လုပ်ရမယ်အခန်းကဏ္ဍပေါ့လမ်းစဉ်ပေါ့ဒါလေးကိုဥစွာပထမခတ်တူတူဦးဇင်းတို့ဒါပြန်ပြီးတော့သွားကြရအောင်အဲ့တော့လမ်းစဉ်တစ်ခုအနေနဲ့ဆိုဦးဇင်းတို့ဒီဝိပဿနာလုပ်ပြီးတရားပွဲမှာဦးဇင်းတို့ဝိသုဒ္ဓိခုနှစ်ပါးကိုအခြေခံပြီးတော့ဒါ သွားနေတာဖြစ်လေတော့ဝိတ္တရိခုနှစ်ပါးကိုခတ်တူတူပြန်ပြီးတော့ပြောကြရအောင်အဲ့တော့နံပါတ်၄သီလဝိတ္တုတိအဲသီလဝိတ္တုတိဆိုတာဒါပူခြင်းတရားတွေရဲ့ကာယကံဝစီကံတွေရဲ့စင်ကြယ်ခြင်းပဲဟောပြီးတဲ့အခါကျတော့စိတ်တဝိတ္တုတိဟောစိတ်တဝိတ္တုတိဘိုင်းမှာဒါနိဝရဏအငြိကြီးဒီ ကင်းစင်နေတဲ့စိတ်ဓာတ်ဤစင်ကြယ်ခြင်းစိတ်ဓာတ်စင်ကြယ်နေတာစိတ်ဓာတ်ဝိတ္တုဒီပိုင်းအဲစိတ်ဓာတ်ဝိတ္တုဒီပိုင်းမှာတော့ဒါဦးဇင်းတို့ကမ္မထကမ္မထန်လို့ခေါ်တဲ့ဒါကမ္မထန်တွေကိုအားထုတ်ရမှာဖြစ်ပြီးတော့အနည်းဆုံးဥပ္ပဇာရသမာဓိအတုနဲ့တစင်တက်ဆွမ်းနိုင်အပ္ပနာသမာဓိတွေအထိဒါရအောင်ကြိုးစားရမှာဖြစ်တယ်အဲရနေတစင်တက်ပြီးတော့သုံးခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတ္တုဟောဒိဋ္ဌိဝိတ္တုပိုင်းမှာတော့ဒိဋ္ဌိဝိတ္တု ဉာဏ်မြင်နဲ့စင်ကြယ်ခြင်းပါပဲတရက်ပါတာပြန်အဲ့တော့ယုံနာအပေါ်မှာဉာဏ်မြင်နဲ့စင်ကြယ်ခြင်းဒါဒိဋ္ဌိဝိတုဒ္ဓိအဲအဲ့ဒိဋ္ဌိဝိတုဒ္ဓိပြီးတဲ့အခါထိုအပိုင်းမှာယုတ်တိဉာဏ်တွေကိုသိပြီဆိုတဲ့တော်တော်ကောင်းတယောက်ကတစင်တက်ပြီးတော့လေးခုမြောက်ဖြစ်တဲ့ကင်္ခာဝိတရဏဝိတုဒ္ဓိအဲကင်္ကာဝိတရဏဝိတ္တုဒီဘိုင်းမှာတော့သောသောကဒိဋ္ဌိဝိတ္တုဒီဘိုင်းမှာမိမိတို့ဒါကိုယ်ပညာနဲ့ ဒါသိသိပြီးဖြစ်တဲ့ယုတ်တရားနံတရားတို့ယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုတစင်တက်ပြီးသိအောင်ကြိုးစားရမှာဖြစ်တယ်။ပြည့်စရာပရိက္ခဉာဏ်ပေါ့။အဲအဲဒီဘက်မှာကျတော့သုတကပြောတဲ့ယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုသိပြီးသိတဲ့အတွက်ကြောင့်ဩအကြောင်းကြောင့်အကျိုးဖြစ်တယ်။ဟောအကြောင်းကြောင့်အကျိုးဖြစ်တယ်ကိုလက်ခံနိုင်ပြီးကိုယ်ပိုင်ဉာဏ်နဲ့သိပြီးဆိုရင် ကံနဲ့ကံရဲ့အကျိုးပေါ်မှာယုံမှားတန်တရားဆိုတာမရှိတော့အဲ့လိုမဟုတ်လို့ရှိရင်တော့ဦးဇင်းတို့ဒီပြစ္စယပရိကဉာဏ်အကြောင်းကြောင့်အကျိုးဖြစ်ပုံအကြောင်းကြောင့်အကျိုးဖြစ်ပုံကိုနားမလည်ရင်ကံနဲ့ကံရဲ့အကျိုးပေါ်မှာဘလို့ပဲလက်ခံပါလေလို့ပြောပြောဒီတနည်းအားဖြင့်ပြောမယ်ဆိုကမ္မတက္ကရာတမ္မာဒိဋ္ဌိဉာဏ်ပညာရှိတယ်လို့ဘလို့ပဲပြောပြော ထိုဉာဏ်ပညာမျိုးသည်အာကောင်းမောင်းတန်တဲ့ဉာဏ်ပညာမျိုးတော့မဖြစ်နိုင်။ဘာဖြစ်လို့တော့အကြောင်းကြောင့်အကျိုးကိုသူကကိုယ်ပိုင်ဉာဏ်နဲ့သိတာမျိုးမဟုတ်။အကြောင်းကြောင့်အကျိုးဖြစ်တာကိုကိုယ်ပိုင်ဉာဏ်နဲ့မသိဘူးဆိုရင်ဟုတ်လားကံနဲ့ကံရဲ့အကျိုးပေါ်မှာထိုပုဂ္ဂိုလ်အတွက်တန်တရားတွေကတော့ရှိနေအောင်မှာ။ကောင်းတာလို့လို့ကောင်းကျိုးရတယ်။ မကောင်းတာတွေလုပ်လို့မကောင်းကျိုးတွေရတယ်ဆိုတဲ့အပေါ်မှာတော့ထိုသူတော်ကောင်းအတွက်အဲ့ဒါတန်တရားတွေဒါရှိနေဦးမှာပဲအဲ့လိုတန်တရားတွေရှိနေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ကတော့မကောင်းမှုပြုဖို့ရန်နဲ့လက်တော်မှာမဟုတ်ကောင်းမှုတွေကိုလည်းပဲအကြောင်းမျိုးမျိုးကြပြီးတော့ရှောင်လွဲနေအောင်ဖြစ်တယ်။အကြောင်းမလို့ဦးဇင်းတို့ဗုဒ္ဓဘာသာတော်ကောင်းတယောက်အတွက်ဒီပစ္စယပရိကဉာဏ်ပိုင်းလောက်ကိုရထားပြီးတော့ ကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်သက်ဝင်တဲ့တတ်သိနားလည်ဉာဏ်ပညာမျိုးကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်တဲ့ဉာဏ်ပညာမျိုးရပြီဆိုရင်တော့ထိုသူတော်ကောင်းဒီတာဗုဒ္ဓဘာသာဒါလူမိလူတယောက်အနေနဲ့ဗုဒ္ဓဘာသာကောင်းတယောက်ဖြစ်ပြီအဲသူကဲ့သို့ပြည့်ကြပရိကဉာဏ်ကိုရရင်ဦးဇင်းတို့အရိယာသူတော်ကောင်းမဖြစ်နဲ့အောင်မဖြစ်သေးဘူးထားအောင် ဒါပေမဲ့ထိုသူတော်ကောင်းအတွက်အဲ့ဒါနိယတဂတိကောပဲဒါဂတိလည်းမြဲသွားပြီဒီဘဝကအထောက်ဒီဘဝကသုတိပြည့်ကြွေသေလွန်ရင်နောက်အနာဂတ်ဘဝအပယ်လေးပုံကိုမလားရောက်ရအကြောင်းကတော့ခုနကံနဲ့ကံရဲ့အကျိုးပေါ်ယုံမတန်တရားမရှိတော့မရှိတော့ကိုယ်ပိုင်ဉာဏ်နဲ့ကောင်းတာလို့ရင်ကောင်းကျိုးတွေ မကောင်းတာမကောင်းမှုဒုစရိုက်တွေပြုရင်သူကျင်စားတဲ့အမှုတွေကိုလုပ်နေရင်မကောင်းတဲ့အကျိုးတရားတွေရမှာပဲလို့ဒီလိုသိနေတဲ့သူတော်ကောင်းတယောက်ကအဲ့ဒီအပယ်လေးပုံကိုကြစေနိုင်တော့အကျမ်းသာဒုစရိုက်ကြီးတွေကိုမလုပ်တော့မကျူးလွန်တော့သို့အတွက်ကြောင့်ဒါဇူလာသောတာပန်အလားထိုပြစ္ဆယပရိက္ခဉဏ်ရတဲ့သူတော်ကောင်းတွေဒီတနည်းအားဖြင့်ကေငါဥဒရဏဝိတ္တုဒီပိုင်းနဲ့ ပြည့်ပြည့်စုံစုံပြည့်စုံတဲ့သူတော်ကောင်းတယောက်ဒီဒါအပေတကားပိတ်ပြီလို့တော်ပြောလို့ရတယ်။ကြောင့်မလို့ဦးဇင်းတို့ဗုဒ္ဓဘာသာမျိုးကောင်းသားမျိုးကောင်းသမီးတွေအနေနဲ့အနည်းဆုံးတော့ဒီပြည့်စရာပရိကညာလောက်တနည်းအားဖြင့်ဝိသုဒ္ဓိခုနှစ်ပါးထဲမှာ၄ခုမြောက်ဖြစ်တဲ့ကင်္ဂဝိဒနာဝိသုဒ္ဓိလောက်ကိုတော့ကိုစီကိုစီဒါရအောင်ဒါစ조사ထားတဲ့နေဒါလေးကဒီနေရာမှာစကားညှက်ပြီ။ကထာ အဲ့လိုကင်္ဃဝိတနာဝိတ္တရိဘိုင်းမှာကကံနဲ့ကံရဲ့အကျိုးပေါ်မှာယုံမှားမှုတွေကိုဒါကြော်လွားလွန်မြောက်သွားတဲ့ဉာဏ်မြင်ကအစင်ကြပြီဆိုတဲ့သူတော်အကောင်တယောက်တစ်စင်တက်ပြီးတော့မက်ကမက်ကဉာဏတတနာဝိတ္တရိဘိုင်းကူရ။ဟောအဲ့ဒီမက်ကမက်ကဉာဏတတနာဝိတ္တရိဘိုင်းမှာတော့သောသောကဒီဒေတိဝိတ္တရိဘိုင်းနဲ့ကင်္ဃဝိတနာဝိတ္တရိဘိုင်းမှာဒါမိမိတို့ရဲ့တမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်ထားတဲ့ယုတ်တရားနန္တရား ထိုယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဆိုတဲ့ထိုယုတ်တရားနံတရားနဲ့တကွာထိုယုတ်နံတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေလို့ဆိုအပ်သောသင်္ခါရတရားတွေကိုစပြီးတော့သူ့ရဲ့သဘာဝလက္ခဏာသူ့ရဲ့သဘောလက္ခဏာတွေဒါလက္ခဏာကြီးသုံးတန်တင်းပြီးတော့ယူပွားသုံးတတ်ခြင်းလို့ဆိုရဲဒါဝိပဿနာလုပ်ငန်းခွင်ကိုစပြီးတော့ဒါအာသိကြရမှာဖြစ်တယ် အဲ့တော့မကမကညာနာတဒနာဝိတူရိပိုင်းမှာမဟုတ်သည်မဟုတ်သည်၌ဉာဏ်မြင်ခဲ့စင်ကြင်မှုအဲ့အဲ့ပိုင်းမှာစပြီးတော့ဝိပဿနာကိုအားထုတ်ကြရတယ်အဲ့လိုအားထုတ်လိုက်တော့ဝိပဿနာဉာဏ်မင်းကအကျင့်တော့ဘုရားတို့နာမရူပပရိစ္ဆေဉာဏ်ပြစ္ဆပရိကဉာဏ်ရပြီးတဲ့အခါသုံးခုမြောက်ဖြစ်တဲ့သမတနာဉာဏ်စရောက်ပြီပေါ့အဲ့ပေါ်မှာယုံနာဓမ္မတွေကိုယုံနာဓမ္မသင်္ခါရတရားတွေကိုဒါခဏမစက်တစက်တဖြစ်နေတဲ့အတွက်ကြောင့်မမြင်ဘူးအနေကြောင့် ဖြစ်ရှင်ပြခြင်းတန်ချက်ဖြင့်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတွေဒုက္ခအခြေခဲခိုင်မာနှစ်သာရအပြင်တည်တတ်မနေဘူးအစိုးမရဘူးအနတ္တထိုကဲ့သို့လက္ခဏာဤသုံးတယ်တင်ပြီးတော့တွင်တွင်ကြီးဝိပဿနာရှုပါသုံးတတ်ကြရမှာဖြစ်တယ်အဲလိုရှုပါသုံးတတ်လို့ဝိပဿနာဉာဏ်တွေကသမထနာဉာဏ်ကနေဥရိယပြဉာဏ်ကုမင်းဥရိယပြဉာဏ်အနုပိုင်းကနေနောက်ဥရိယပြဉာဏ်အရင်ပိုင်းကုပြီဆိုရင်တော့ဒါနောက်တစ်ဆင့်ဝိတ္တု ခုနှစ်ပါးတဲ့က6ခုမြောက်ဖြစ်တဲ့ပရိပဒဉာဏတဒနာဝိတ္တုကိုရောက်ပြီခုပြီလို့ပြောလို့ရတယ်။အဲ့ပိုင်းမှာတော့ခုနဒီဥပကိဋ္တတွေကိုဝိပဿနာဉာဏ်နဲ့ဒါကျော်လွှားလွန်မြောက်တဲ့အတွက်ကြောင့်ကျင့်စဉ်၌ဉာဏ်မြင်စင်ကြဲသွားပြီနိဗ္ဗာန်ကိုရောက်ဖို့ရန်အတွက်လမ်းစဉ်ပေါ်လမ်းမပေါ်ဒါကောင်းကောင်းကြီးရောက်ပြီဥရိယပြညာအရင်ပိုင်းကနေစဒါပရိပဒဉာဏတဒနာဝိတ္တုအဲ့ပိုင်းကနေဆက်ပြီးတော့တခါလေအာထုတ်လိုက်လို့ ဥရိယဗျာဉာဏ်အရင်ပိုင်းကနေဘေင္ဉာဏ်ဗျာဉာဏ်အာရိနဝဉာဏ်ဟောနေပိတဉာဏ်မောဇတုကမြတဉာဏ်ပရိသင်္ခဉာဏ်သင်္ခါရုပကဉာဏ်ဒါအနုလောမဉာဏ်တိုင်အောင်တော့ဒါဉာဏ်လေးပေါ့ဒါကိုတော့ဦးဇင်းတို့ပရိပဒဉာဏတတနာဝိတုဒ္ဓိဘိုင်းမှာပေါ့ဒါအကျုံးဝင်ပြီးတော့သူနဲ့တဆင့်တက်လို့ဥပဒနာဉာဏ်ရရရှင်းချက်လို့အထက်ပိုင်းဖြစ်တဲ့ခောရဘူဉာဏ်ကနေပြီးတော့မဉဏ်ပူဉာဏ်ခောရဘူဉာဏ်ပြီးတော့ ဘကရိယာမညံပူညာနဲ့ပိစ္ဆောကရညာနေစိုက်ပြီဆိုရင်တော့ဒုရိယာမညံပူညာနဲ့ပိစ္ဆောကရညာနေကတော့ညာနာတတနာဝိတုဒ္ဓိပိုင်းမှာပါတယ်နိဗ္ဗာန်၌ဉာဏ်မြင်ခဲ့စင်ကြည်ခြင်းအဓိပ္ပာယ်ရအဲ့တော့အဲ့ဒီမဲ့ဉာဏ်နိဗ္ဗာန်၌ဉာဏ်မြင်ခဲ့စင်ကြည်ခြင်းဆိုတဲ့ညာနာတတနာဝိတုဒ္ဓိခုနှစ်ခုမြောက်ဝိတုဒ္ဓိကိုရရှိရေးအတွက်အစဉ်အတိုင်းအာနံပါတ်1ဖြစ်တဲ့သီလဝိတုဒ္ဓိကစပြီးတော့အစဉ်အတိုင်းမိမိတို့ကြည်ညာရရမယ်လို့ ဒီလိုတို့တကကြီးတကမာကြီးကိုစီကိုစီဒါသဘောကျနားလည်ပြီးတော့ဒီလမ်းစဉ်မှန်တိုင်းမိမိတို့ကရှောက်လန်းကြဖို့တော့လိုမယ်ကောင်းပြီအဲ့တော့ဒါဒီဝိသုဒ္ဓိခုနှစ်ပါးကိုသိပြီဝိသုဒ္ဓိခုနှစ်ပါးကိုသိပြီဆိုဦးဇင်းတို့နံပါတ်1ကစကြရအောင်နံပါတ်1သီလဝိသုဒ္ဓိဟောသီလဝိသုဒ္ဓိဘိုင်းမှာစောစောကပြောခဲ့တဲ့ကိုကျင်တရားတွေပြုစင်အောင် စင်ကြယ်အောင်လူတကာကြီးတွေဒကမကြီးတွေအနေနဲ့၅ပါးသီလ၈ပါးသီလဇွမ်းနိုင်၉ပါးသီလ၁၀ပါးသီလအောင်စင်တို့ရန်တန်ကတော့မြတ်မှာဒါသီလကြီး၄ပါးဒီသီလကြီး၄ပါးတနည်းအားဖြင့်ခုလူတကာကြီးတွေတကမာကြီးတွေအတွက်၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလစသည်အားဖြင့်ထိုကဲ့သို့သီလတရားတွေကိုဖြည့်ခြင်းနေဒါသီလဝိတ္တုဖြစ်သီလဝိတ္တုဖြစ်တဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးစိတ်တဝိတ္တုဘိုင်းမှာဒါသမထကမ္မထာတွေကိုကျင့်ကြံကြိုးကိုအထောက်ကြရမှာဖြစ်တယ်အဲသမထကမ္မထာဘိုင်းမှာဒီ စေတဝိတ္တုဖြစ်ရေးကိုကြိုးစားအထုတ်တဲ့အပိုင်းနဲ့ပတ်သက်လို့လည်းဦးဇင်းတို့ဒါအာနာပါနာကနေစပြီးတော့သမထသမထကမ္မထန်တွေကိုတော်တော်စုံစုံပေါ့လေဒါဟောကြားခဲ့ပြီးပြီအဲ့တော့အခုဦးဇင်းတို့ဒီသမထကမ္မထန်ထဲမှာအကျုံးဝင်တဲ့ဓကမ္မထန်ရဲ့ရှုပွားပုံကိုလည်းဦးဇင်းတို့ကတော်တော်လေးဒါပြောခဲ့ပြီးပြီပြောခဲ့ပြီးတဲ့အတွက်ကြောင့်ဒါဒီယုတ်တိနန်းတွေကိုယုတ်တရားတွေပေါ့သူသဖြင့်ဓကမ္မထန်ကနေသွားပြီးယုတ်တရားတွေကိုပထမတ္ထ ဉာဏ်မြင်စိုက်တဲ့အထိပြောတဲ့အပိုင်းဒိဋ္ဌိဝိတုဒ္ဓိဘိုင်းကိုတော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကစပြီးတော့ဒါအခြေပြုလာတာပေါ့အဲ့တော့အဲ့ဒီဒိဋ္ဌိဝိတုဒ္ဓိဘိုင်းဒိဋ္ဌိဝိတုဒ္ဓိဘိုင်းဆိုတော့ပြန်ပြောမယ်ဆိုဒိဋ္ဌိဝိတုဒ္ဓိဘာပြောလေဒါယုံ nant ယုံ nant တရားတို့အပေါ်၌ဉာဏ်မြင်ရဲ့စင်ကြယ်ခြင်းပဲဒီဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာအဲ့ဒီဘိုင်းလေးကိုဦးဇင်းတို့ဒါရောက်လာအဲ့တော့ဉာဏ်ပညာဘိုင်းပေါ့ဒီဘိုင်းကစပြီးတော့ဦးဇင်းတို့တိတ်္ခာ၃ရက်နဲ့ပြောမယ်ဆိုရင်သီလတိတ်္ခာ သမာဓိတိတ်္ခာပညာတိတ်္ခာဆိုတဲ့တိတ်္ခာ၃ရပ်နဲ့ပြောကြဆိုဆိုရင်ဒီဘိုင်းဒီပညာတိတ်္ခာအကျုံးပါပြီဘယ်ထဲမှာအကျုံးဝင်လားပညာတိတ်္ခာထဲမှာအကျုံးဝင်ပါတယ်ခင်ဗျာပညာတိတ်္ခာထဲမှာအကျုံးဝင်လာပြီအဲ့တော့ပညာတိတ်္ခာထဲမှာအကျုံးဝင်တဲ့အတွက်ကြောင့်ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကအဲ့ဒီပညာနဲ့ပတ်သက်တဲ့ဒါပညာကအတိတ်ပဲလေးကိုတို့တကကြီးတကမာကြီးတွေကိုဦးဇင်းတို့ဒါပြောခဲ့တာ ညာနဲ့ပတ်သက်လို့ပညာဆိုတာကောင်းဆိုးနှစ်တန်ကြောင်းကျိုးမှန်ကိုကွယ်ကွယ်ပြားပြားသိတတ်လို့ပညာအဲပညာတရားနဲ့ပုဂ္ဂိုလ်တယောက်ကတည်းဒါဘဝကိုဆက်လက်ပြီးတော့ဒါပညာတရားနဲ့ရှင်းတမ်းမယ်ဆိုရင်တော့ဒိုပုဂ္ဂိုလ်ကဘဝတန်မိုးရှိတဲ့ဘဝတစ်ခုဖြစ်မှာပဲဒီလိုလေးပြောခဲ့အဲ့တော့ဒီနေ့တော့ဦးဇင်းတို့ကဒီပညာပိုင်းနဲ့ပတ်သက်လို့ပဲထပ်ပြီးတော့ဘာပြောချင်တော့ဆိုတော့ ခုနပညာတရားပေါ့ခုနကောင်းစုနှစ်ထံကြောင်းကျိုးမှန်ကိုဝေဖန်ပိုင်းခြားပြီးတော့ကွဲကွဲပြားပြားသိတတ်တဲ့ဉာဏ်ပညာရှိနေတဲ့ပုဂ္ဂိုလ်ကိုတော့ဒါဉာဏ်ပညာရှိပြီဆိုမှတော့ပညာရှိပေါ့ပညာရှိသူတော်ပါအဲတစ်ဖက်ကသူနဲ့စန့်ကျင်ဘက်ကတော့ဦးဇင်းတို့ပဏိတဘာလဆိုပြီးဒီလိုနှမျိုးစကလုံးရှိတာပဏိတဆိုတာပညာရှိဘာလဆိုတာလူမိုက် အဲ့တော့ပညာရှိဆိုတာသောသောကပြောတဲ့ကောင်းဆုံးနှစ်တန်ကြောင်းကျိုးမှန်ကိုဝေဖန်ပန့်ချပြီးတည်တယ်တည်တတ်တယ်ဆိုရင်ဒါပညာရှိပေါ့အဲ့တော့လူမိုက်ပေါ့ဒီနေ့လူမိုက်ဆိုတော့လူမိုက်ဆိုတာဘယ်လိုပုံကူမျိုးကို လူမိုက်ခေါ်တာတော့ဦးဇင်းတို့ရက်ထဲရွာထဲပြောတဲ့အတိုင်းဒါတောက်စားမူရရန်ကအဲဒီလိုပုံကူမျိုးတွေကိုပဲလူမိုက်လားဆိုတော့မဟုတ်ဘူး လူမိုက်ကလည်းလူမိုက်မှာသူ့အစဉ်တန်းတော့ရှိတာပဲအဲလူမိုက်လူမိုက်မှာလည်းအစဉ်တန်းရှိအဲ့တော့ဒီနေရာမှာဦးဇင်းတို့လူမိုက်ဆိုတာဘယ်လိုပုံကူမျိုးလို့ဆိုတဲ့အခါကျတော့ဒွေအနတ္ထိလာတိ အာဒရာတိတိဘာလောဒွေအနတ္ထိအကျိုးတရားနှစ်ပါးအကျိုးစီးပွားနှစ်မျိုးကို လဟာတိအာအကျိုးစီးပွားမဲ့နှမျိုးကိုအနတ္ထိဆိုတော့အကျိုးစီးပွားမဲ့နှမျိုးကို လာတိအာဒရာတိတိယူတတ်တယ်အတိတတမထိုးကြောင့်ဘာလို့လူမိုက်မိတယ်ဟောအဲ့တော့ဒီနေရာမှာဒွေအနတ္ထိဒွေနမဂုံသောအနတ္ထိအကျိုးစီးပွားမဲ့တို့ကိုလာတိအာဒရာတိယူတတ်တယ်အကျိုးစီးပွားမဲ့နှမျိုးကိုယူတတ်ဘလို့နှမျိုးတို့ဒီနေရာမှာတော့ဦးဇင်းတို့ဒိဋ္ဌဓမ္မတမ္မာရိကလို့ခေါ်တဲ့ပြစ္ဆုတ်ပံ တန္တရာပေါ့ပြစ္ဆုတ်ပံအကျိုးစီးပွားမဲ့တန္တရာအကျိုးစီးပွားမဲ့အပြစ္ဆုတ်ပံမှာလည်းအကျိုးစီးပွားတွေဆုပ်ယုပ်အောင်တန္တရာမှာလည်းအကျိုးစီးပွားတွေဒါဆုပ်ယုပ်အောင်အကျိုးစီးပွားမဲ့တွေကိုယူတတ်ရင်ယူတတ်အောင်ကျင့်နေဒါဘာလာပဲခေါ်နောက်တစ်ချက်ကတော့အဲ့ဒီဒိဋ္ဌဓမ္မတမ္မာရိကလို့ခေါ်တယ်ပြစ္ဆုတ်ပံအကျိုးစီးပွားမဲ့တန္တရာအကျိုးစီးပွားမဲ့ နောက်တစ်မျိုးယူနိုင်တာကဦးဇင်းတို့မိမိအကျိုးစီးပွားသူတစ်ပါးအကျိုးစီးပွားမဲ့မိမိအကျိုးစီးပွားမဲ့အောင်သူတစ်ပါးအကျိုးစီးပွားမဲ့အောင်ဒါကျင့်ဆောင်နေပြီလှုပ်ကိုင်နေပြီဆိုထိုပုဂ္ဂိုလ်မျိုးသည်တဲ့ဒါလူမိုက်တဲ့ဗါတယ်တော့ဒီပုဂ္ဂိုလ်မျိုးသည်လူမိုက်ပါဗျာအဲ့တော့လူမိုက်ဆိုတာဒီမိမိရဲ့အကျိုးစီးပွားပျက်စီးအောင်မိမိရဲ့အကျိုးစီးပွားတွေဆုပ်ယုပ်ပျက်စီးအောင်သူတစ်ပါးရဲ့အကျိုးစီးပွားတွေဆုပ်ယုပ်ပျက်စီးအောင် တနည်းအားဖြင့်ယနေ့ပြစ္ဆုတ်ပံလောကပြစ္ဆုတ်ပံလောကရဲ့အကျိုးစီးပွားတမလွန်လောကရဲ့အကျိုးစီးပွားအဲ့ဒီအကျိုးစီးပွားတွေကိုပျက်စီးအောင်အကျိုးမဲ့တွေကိုလုပ်နေပြီဆိုရင်ထိုကဲ့သို့သောပုဂ္ဂိုလ်မျိုးသည်ဒါလူမိုက်ပဲတဲ့ဒါဘာလရဲ့အထိတ်နောက်တစ်ခုတွေအပ်ထီလူနာတီတီဘာလော ဟောဒီမှာကျတော့တစ်မျိုးစောစောကဒွေအနတ္ထိလာတိအာဒရာတိခုနောက်စားကဒွေအနတ္ထိအကျိုးစီးပွားမဲ့နှမျိုးကိုယူတတ်လို့အခုကြတော့ဒွေအတ္တိလူနာတိတိဘာလို့ဒွေအတ္တိအကျိုးစီးပွားနှမျိုးတို့ကိုလူနာတိဖြစ်စီပြစ်တတ်လူနာတိဖြစ်စီပြစ်တတ်တဲ့အတွက်ကြောင့်ဒါလူမှာဒါစောစောကအတိတ်ပဲနဲ့ဒါပြောင်းပြန်အတူတူပဲ ကလုံးကိုဒါလှည့်ပြီးတော့သုံးထားတာစောစောကအကျိုးစီးပွားမဲ့တွေကိုယူတတ်လို့အခုကျတော့အကျိုးစီးပွားတွေကိုဖျက်ဆီးတတ်လို့ဘယ်အကျိုးစီးပွားလဲပြီးတော့စောစောကပြောတယ်ဒိဋ္ဌဓမ္မတံကလို့လေအပြစ္ဆုတ်ပံအကျိုးစီးပွားတန္တရာအကျိုးစီးပွားဆိုတဲ့အဲ့အကျိုးစီးပွားနှစ်မျိုးကိုဖျက်ဆီးပြတတ်တယ်တိုးတက်မှုတွေစီပင်မှုတွေ အားလုံးကိုဖြည့်ဆည်းပစ်တတ်။ဟောနောက်တကအကျိုးစီးပွားနှမျိုးဆိုတာမိမိအတ္တပရလို့ခေါ်တဲ့မိမိရဲ့အကျိုးစီးပွားအတ္တနောမိမိအတ္ထေအကျိုးစီးပွားတို့ကိုလွတ်နာတိဖြည့်ဆည်းပစ်တတ်တယ်။မိမိရဲ့အကျိုးစီးပွားမိမိရဲ့တုတ္တရာတုတ္တကြောင်းဆင်းရဲဒုက္ခတွေကလွတ်မြောက်ကြောင်းစိုးရင်ဒုက္ခတွေကစိုးရင်ဒုက္ခတွေငြင်းအေးကြောင်းဖြစ်တဲ့မိမိရဲ့အကျိုးစီးပွားတွေကိုဖြည့်ဆည်းပစ်တယ်။ဒီအတွက်ကြောင့်လေဒုမိုင်။ဟောနောက်တက ပရိသန်သူတော်ဘာတို့၏အထေအကျိုးစီးပွားတို့ကိုလူနာတီဖြည့်စည်းတတ်သူတော်ဘာတွေကတိုးတက်ရာတိုးတက်ကြောင်းသူတော်ဘာတွေကကြီးပွားရာကြီးပွားကြောင်းအဲ့လိုသူတော်ဘာတွေကအကျိုးစီးပွားတွေကိုလည်းဖြည့်စည်းပြတတ်လို့ဒါလူမိုက်တဲ့ဒါလူမိုက်ရဲ့သဘောအဲဒါကဟိုတလောကပြီးခဲ့တဲ့ဘက်ကဟောခဲ့တဲ့ပညာရှိနဲ့စန့်ကျင်ဘက်အဲ့တော့ကောင်းပြီအဲ့လိုမျိုးဒါလူမိုက် ဆိုတာမျိုးကိုမိမိကနံပါတ်1နားလည်ထားရအဲ့လိုလူမိုက်ရဲ့အဓိပ္ပာယ်ကိုနားလည်ထားတော့မှဦးဇင်းတို့ဒီလူတိုင်းလူတိုင်းသူလူမိုက်ဘဝမိမိရဲ့အကျိုးစီးပွားသူတစ်ပါးရဲ့အကျိုးစီးပွားတွေကိုမပြည့်စည်ခြင်းတနည်းအားဖြင့်မိမိရဲ့အကျိုးစီးပွားသူတစ်ပါးရဲ့အကျိုးစီးပွားကိုပဲလိုလားတယ်ဆိုရင်မိမိတို့ကလူမိုက်မှဖြစ်တနည်းအားဖြင့်ပြစ္ဆုတ်ပံအကျိုးစီးပွားတဏ္ဍာအကျိုးစီးပွားဆိုတဲ့ဒုအကျိုးစီးပွားနှစ်မျိုးကိုဒါလိုလားတဲ့ဒါပညာရှိသူတော်ကောင်းဖြစ်ခြင်းလေဆိုရင်ခုနပြစ္ဆုတ်ပံအကျိုးမဲ့ တန်တရာအကျိုးမဲ့တွေကိုဖြစ်စီတတ်တဲ့လူမိုက်ဘဝကလွတ်မြောက်ဖို့လိုတာပဲလူမိုက်ဘဝကလွတ်မြောက်ဖို့လိုတယ်။ကောင်းပြီလူမိုက်လူမိုက်ဘဝကလွတ်မြောက်ခြင်းရင်ဘာလိုအပ်တော့ဟောဒါအရေးကြီးတယ်။ဦးဇင်းတော်ကလူမိုက်တော့မဖြစ်ခြင်းဘူးလူမိုက်တော့မလုပ်ခြင်းဘူးဒါပေမဲ့ဘလို့အဲ့ဒီလူမိုက်ဘဝကလွတ်မြောက်အောင်လုပ်ရမလဲဆိုတဲ့နီလန်ကောင်းကိုမသိရင်တို့တက္ကကြီးတွေတက္ကမကြီးတွေအဲ့ဘဝကလွတ်မြောက်နိုင်ပါမလား။ မလွတ်မြောက်နိုင်ပါဘူးဖေဟာမလွတ်မြောက်နိုင်ဘူးကဲကောင်းပြီအဲ့တော့အဲ့လိုမျိုးလူမိုက်မဖြစ်ခြင်းဘူးတနည်းအားဖြင့်မိမိအကျိုးစီးပွားသူတို့ဘာအကျိုးစီးပွားတွေကိုတိုးတက်အောင်ပဲလုပ်ခြင်းနဲ့ကြီးပွားအောင်ပဲလုပ်ခြင်းနဲ့မဖြစ်စည်းခြင်းအဲတနည်းအားဖြင့်ပြစ္ဆုတ်ပံအကျိုးစီးပွားတန်ត្រာအကျိုးစီးပွားတွေကိုဒါတိုးတက်အောင်ပဲလုပ်ခြင်းနဲ့မဖြစ်စည်းခြင်းဘူးဆိုလို့ရှိရင်ဘာတွေလိုအပ်တော့ဘာတွေလိုအပ်တော့ဆိုတော့ပညာရှိဖို့လိုတယ်ပေါ့ဘာလိုတော့ ညာရှိဖို့လိုအပ်ပါတယ်ဗျာပညာရှိဖို့လိုတယ်ဆိုတော့ပညာရှိအောင်ဘာလိုအပ်တော့တခါထပ်ပြီးပညာရှိဖြစ်ခြင်းနဲ့ပညာရှိဖြစ်ခြင်းပညာရှိဖြစ်စေတတ်တဲ့အကြောင်းတရားပညာဘလို့ရနိုင်တော့ဟောဒါလေးကိုဦးဇင်းတို့ဒီနေ့ဟောကြရအောင်ပညာဘလို့ရနိုင်တော့ဆိုတဲ့အခါကျတော့ဒါနဲ့ပတ်သက်လို့ဦးဇင်းတို့စိတ်ဝင်စားစရာလေးတွေပေါ့ပညာဘလို့ရနိုင်လဲဆိုတော့ပညာရနိုင်တဲ့အကြောင်းတရားပညာရနိုင်တဲ့အကြောင်းတရားကဦးဇင်းတို့ တစ်ချိန်မှာဒါဘလူးကြီးတိခေါင်ပေါ့ဒါနံဒုဒကကြီးဒကမကြီးတိပိသားဖြစ်တယ်အာလာဝကဘလူးကြီးပေါ့ဒါဘလူးမှာမှာအင်မတန်ကြမ်းတမ်းတဲ့ဘလူးကြီးအာလာဝကဘလူးကြီးအဲအာလာဝကဘလူးကြီးကဘုရားရှင်ကိုမလားမိကုံးလေးတွေမေးတယ်ဒုဒကကြီးဒကမကြီးတွေကြာကြာဘူးလေအဲ့ဒီတည်းကမိကုံးတွေတဲကဦးဇင်းတို့ဒီမှာဒါပြောကျင်တဲ့မိကုံးလေးတစ်ခု သူကဗာမေးတုံဆိုတော့ကထာတုလဘတိပညာကထာတုဘလို့အကြောင်းနေကြောင့်ပညာပညာတရားကိုလဘတိရရှိနိုင်တယ်လေဗျာပညာဘလို့ရမလို့ဒါဘုရားရှင်ကိုမေးပညာရှိဖြစ်အောင်ပညာရှိဖြစ်အောင်ပညာဘလို့ရအောင်ယူရမလို့ဒါမေးအဲ့တော့ဒီမေးခွန်းလေးမမေးခင်ပါ ရားရှင်နဲ့ဒီအာလာဝကဘလူကြီးစုံပုံလေးဒါလေးနည်းနည်းလေးပြန်ပြီးတော့ပြောကြရအောင်အဲတူတူပြောဖို့လေအာလာဝကဘလူကြီးရဲ့ပုံဗိမာန်ကိုဘုရားရှင်ကသူ့ဟိုဘက်မှာဒါအစည်းအဝေးတစ်ခုအနတ်တပင်အစည်းအဝေးတစ်ခုတက်နေတော့ဘုရားရှင်ကသူ့ရဲ့ပုံဗိမာန်ကိုကြွရောက်ပြီးတော့တရင်သုံးသူနေ့ဒီသူ့ကိုချွေချွတ်ဖို့ရန် ဒါတင့်တော်လဲနေတရေလို့ဒီလိုဘုရားရှင်ကတတ္တိနာသဘောပေါက်တဲ့အတွက်ကြောင့်ဒါသူ့ဘုံဘိမှန်ကြွကျောင်းတော်အာလောကမလူကြီးဆိုတာကတို့တကကြီးတကမကြီးတွေလောကမှာအာလောကဟိဆိုပြီးတော့ဒီခါလေးမှာတိတ်ကြမ်းတဲ့လူဆိုရင်ဒါမခေါ်ဘူးလားအာလောကဆိုလို့ရင်ပြောနေတာကတိတ်ကြမ်းတဲ့သူကအမှတ်သင်္ကေတအာလောကလူဆိုတဲ့ဟာဦးဇင်းတို့သာသနာတော်တမိုင်းမှာဒါအာလောကဆိုတာအင်မတန်ကြမ်းကြုတ်တယ်ဒါ တတ္တဝါဒီလိုမျိုးအားလုံးကအတိမပြုကြအမတန်ကြမ်းကြုတ်အဲအမတန်ကြမ်းကြုတ်တဲ့ဒီတတ္တဝါကြီးကိုဖြွေချွတ်ဖို့ဘုရားရှင်ကဒါသူ့ကဘုံဗိမ္မာန်သူ့နယ်ပယ်တွေကိုပေါ့ဒါတက်ဆင်းသွားဒကာကြီးဒီဟိုဖျားမှုလို့တာမန်လူတယောက်အနေနဲ့ပြောမယ်ဆိုတာအင်မတန်တတ္တိရှိတယ်လို့ပြောလို့မရဘူးလားပြောလို့ရပါတယ်ခင်ဗျာအင်မတန်တတ္တိရှိတယ်သူ့နယ်တွေကိုဒါသူ့ရဲ့နေရာတွေကိုဒါဝင်သွားတာ ဆင်းပြီးတော့သူ့ဘုံပိမှန်မှာတက်ပြီးတော့သတင်းသုံးနေတယ်အဲသူကကုဏအချွေရန်တွေကိုအချွေချွတ်ပြီးတော့တရားဓမ္မတွေဟောပြီးတော့နေတာအဲ့မှာသူကသတင်းရတယ်နတ်သဘင်စီဝေးကသူ့ဘုံပိမှန်တဲ့ကိုဘုရားရောက်ရှိနေပြီသူ့နေတဲ့ကိုဘုရားရောက်နေပြီဆိုတဲ့အခါဒေါသကလည်းအရန်ထွက်ဒေါသအရန်ထွက်တယ်ပြန်လာတယ်ယဟန်ဂေါတမ သူ့ဂုံမေးမမှန်နေတယ်ဘသူလဲရန်ကောတော့မှာဒါဒေါသကမကြားနိုင်ရန်ကောတော့မှာဆိုဘသူတော့အလံတော်မှပဲကြားရတာအင်မတန်ရင်ထဲမှာပူလောင်နေတာအဲ့ဒါအမီလေးကိုကြားရရင်ထဲမှာပူလောင်တယ်ပူလောင်ပြီးတော့တခါလဲပြန်လာတယ်တွေ့ပြီဘုရားရှင်ဘုရားရှင်ကိုတွေ့တဲ့အခါကျတော့ကလည်းချင်းချောက် ကိစ္စထသမဏကိစ္စသမဏထွက်သွားစံယဟန်ကောဓမယဟန်ကြီးကောဓမဓာတုနိခနိခမသမဏနိခမသမဏထွက်သွားစံဓာတုဘုံမိမ့်မယ်ထွက်သွားတယ်ဆိုတော့ဘုရားရှင်ကလည်းဒါရာဟုသောကောင်းပါပြီငါရှင်ဓာတုအာဟုသောဒါဒါဟုသောကောင်းပါပြီငါရှင် ဘုရားရှင်ကသူ့အလိုကြထွက်သွားအပြင်ရောက်ယုံကြည်သေးတဲ့တကားပဝိဒသမနာပြန်ဝင်ခဲ့တရားကြီးကောဓမဘုရားရှင်ကပြန်ဝင်သွားတာတာဟုသောကောင်းပါပြီငါရှင်ပြန်ဝင်ဒုတိယတစ်ချိန်ပြန်ဝင်လို့မှဒီသူ့ရဲ့နေရာပေါ်မှာပလင်ပေါ်မှာပေါ့ထိုင်ယုံရှိသေးတယ် နေကမသမနာဟောပြန်ထွက်အောင်ဒုတိယတစ်ချိန်ဘုရားရှင်ကထွက်အပြင်ရောက်သွားတဲ့တကားဘဝိတသမနာပြန်ဝင်အောင်ဘုရားရှင်ကသာတာဟုတော့ပဲအောင်မြင်ကရှင်အပြန်ဝင်နေထွက်တယ်ဒီလိုနဲ့၃ချိန်တိုင်ဘုရားရှင်ဒီဒါသူ့ရဲ့ဆန္ဒသူ့ရဲ့အလိုအတိုင်းဘုရားရှင်ကဒါနေပေးခဲ့လေးချိန်မြောက်ရောက်လာပြီ နေကမသမဏဟတန်ဂေါတမထွက်သူပြောတယ်ဒီချိန်ကျတော့ဘုရားရှင်ကပြန်ပြီးတော့တုတ်ပြန်တဲ့စကားလေးနခနခွာဟန္တံအာဟုသောနိခမိတမိယန္တံကရဏီယန္တေကရဏီယန္တံကရောဟိဒါလေးဘုရားရှင်ကပြန်ပြီးတော့ပြော ဘာပြောတုံးဆိုတော့သင်ပြောတိုင်းကမထွက်သွားတော့ဘူးဒီချိန်တော့ဘုရားသူက၄ချိန်မြောက်နေခမသမနာရံကောဓမထွဲတယ်လို့ပြောတာ၄ချိန်မြောက်အဲ့တော့သင်ပြောတိုင်းကမထွက်တော့ဘူးနောက်ခွာဟံကံနေခမိတ်တာမီအာမထွက်တော့ဘူးလို့ပြောတယ်ပြီးတော့ဆက်ပြီးတော့ဘုရားရှင်ပြောတယ်ဒါကတော့ယနေ့ခေတ်စကားနဲ့ပြောရင် challenge ခေါ်တာ အဲ့ဒါဘာလဲလို့ဆိုတဲ့အခါကျတော့ဘာပြောလိုက်တုံးဆိုတော့ယန္တိကရဏီယန္တံကရောဟိယံကျင်မှုကိုတေးသိမ့်သည်သင်အာလာဝရဘလူကြီးသည်လူချမ်းကြီးသည်ပေါ့သင်သည်ကရဏီပြုတ်အပ်သင်ဒီလိုကိစ္စတစ်ခုကိုသင်ပြုတ်ပြုတ်ဖို့ရှိတယ်အဲ့ပြုမဲ့ယန္တံထိုအမှုကိုသင် ကရောဟိပြုတ်လို့မင်းလှုပ်ချင်တာလို့လို့တို့ပြောတာတက်တက်ပြောတော့မင်းလှုပ်ချင်တာလှုပ်တော့ငါထွက်မသွားတော့ဘူးတို့ပြောတာ ဒီအလာဝကဘီလူကြီးကိုချွတ်ချွတ်ချင်တဲ့အခါသူ့လူကိုဥစွာပထမလိုက်ရတယ်အဲ့တဲ့အကြောင်းကအကြောင်းကတော့ခုနဒေါသတွေတိတ်ပြီးတော့ခက်ထန်နေတဲ့ပုံကိုတယောက်ကစိတ်ဓာတ်တွေနူးညံ့သွားအောင်ဆိုပြီးတော့ဒါဘုရားရှင်ကသူ့ရဲ့ဆန္ဒလေးလိုက်လျော့ပြီအခု၃ချိန်မြောက်လောက်ဆိုတော့တော်တော်လေးသူ့စိတ်ဓာတ်တွေကလည်းထိုက်တဲ့ဘုရားရှင်အပေါ်မှာထုတ်ပြီးတော့နှုတ်ကမထုတ်ဖို့ပြီးတော့မချီကျူးသေးတာအမှန်ထိုက်တဲ့ဘုရားရှင်အပေါ်မှာသူ့ရဲ့စိတ်ကအော် ယဟန်ကောရမဆိုတာငါထင်ထားသလိုမဟုတ်ပါလားဒီအတွေးကသူ့မှာစရောက်ပါယဟန်ကောရမဆိုတာငါထင်ထားသလိုမဟုတ်ဘူးငါဒေါသနဲ့သူ့ကိုတခါလေဒါတိုက်ခိုက်နေပြီမေသူကဒေါသနဲ့မတုတ်ပြန်ဘူးဒါမျိုးလေးတွေသူ့စိတ်ထဲမှာပေါ့စိတ်ဓာတ်ကလေးတွေနူးညံ့သွားစိတ်ဓာတ်ကလေးတွေနူးညံ့သွားပြီဘုရားရှင်ကလုံလောက်တဲ့အခြေအနေရောက်ပြီဆိုတဲ့ကခုနလေးချိန်မြောက်လဲကြာဘူးသူ့လိုမလိုက်တော့ သူနဲ့ဆန့်ကျင်ပဲတက်တက်ရက်တည်လိုက်ဒါပေမဲ့ဒီချိန်မှာကျတော့ခုနစိတ်တက်ကခုနဘုရားရှင်အပေါ်မှာနုညံ့မှုလေးကရှိသွားပြီဆိုတော့ခုနအကျန်းတန်းကြီးတွေနဲ့သူဘုရားရှင်ပေါ်မှာမလွန်ကျူးတော့ဒါကလည်းပဲအကျန်းတန်းကြီးနဲ့လွန်ကျူးလေသူပဲဒုက္ခရောက်မှာမဟုတ်လို့ဘုရားရှင်ကသူ့ကိုဒါတနာကရုဏာကြီးစွာဖြင့်ဒါသူ့လူကိုသုံးချိန်တော့လိုက်ပြီဒီဒီချိန်မှာသူ့လူကိုမလိုက်တော့တဲ့အခါသူ့စိတ်တက်ကလေးထိုက်တဲ့နုညံ့မှုလေးရှိလာ ရှင်းလာတဲ့အခါကျတော့အဲ့သူ့လူကိုမလိုက်တော့တဲ့အခါမှာသူကအဲ့သူမေးခြင်းနဲ့မေးခွန်းတွေပေါ့ဒါဆိုရင်တင့်ကောင်ကမေးခွန်းတွေမေးမယ်အဲ့မေးခွန်းတွေကိုသင်ဖြေနိုင်အောင်ဖြေဆိုပြီးအဲ့မှာဒါသူမေးခွန်းတွေပေါ့သူဖျားရှင်ကိုမေးတာပင်သူရဝိဒံဗုဒ္ဓတ္တတိထံစရှိသည့်အဖြစ်ပေါ့ယောက်ျားတွေအတွက်ဘေးရာသီအကောင်းဆုံးလဲစသည်အဖြစ်ဒီလိုမေးတယ်ဖျားရှင်က တတိယဝိတံဗုဒ္ဓတ္တတိတံယောက်ျားတွေအတွက်တရားတရားဒီအပေါင်းဆုံးပဲအပေါင်းဆုံးယတနာပဲစသည်အဖြစ်ဒီလိုတွေဖြစ်ခဲ့အဲ့ဒီမှာကဘာလာတဲ့မေခွန်းတစ်ခုက ကထံသူလပတိပညာပညာတရားကိုဘယ်လိုရနိုင်မလဲဒါလေးကိုမေးပညာတရားကိုဘယ်လိုရနိုင်မလဲဆိုတော့ဘုရားရှင်ကအဲ့ဒီမှာသုတ္တတံလပတိပညာအပမတောဝိသကနော အပမတောဝိသကနောဒီလိုဘုရားရှင်ကဟောခဲ့ဘာပြောတာလဲဆိုတဲ့အခါကျတော့ သုတ္တတံလပတိပညာအပမတောဝိသကနောသုတ္တတံနားထောင်လို့သောနာယူလို့သောနာခံလို့သောအပမတောမမေ့မလျော့သောဝိသကနောပညာရှိသည်ပညာပညာကိုလပတိရရှိနိုင်၏ဒီလိုဖျားရှင်မှာဟောအဲ့တော့လူရင်းချုပ်ကိုပြန်ပြောလို့ရှင်ပညာရနိုင်တာဘလို့အကြောင်းကြောင့်ရနိုင်လဲမေးရင် တုတ်တုတန်နားထောင်လူတွေနားခံလူတွေလိုက်နာလူတွေဟောနာယူလူတွေစိတ်ထားအဲ့စိတ်ဓာတ်ရှိတဲ့ပုံကိုယ်တွေမှာဒါပညာရတယ်တိုးတော်ကနောက်ကဝိသေသနာလေးအထူးအနေနဲ့တော့မမေ့မလျော့အပမတ်တော်မမေ့မလျော့တဲ့တတိတရားရှိပြီးတော့နာယူလူနာခံလူတဲ့ပုံကိုယ်တွေဒီတဲ့ဒါပညာရနိုင်နေဆိုပြီးတော့ဒီလိုပြောတာအဲ့တော့ပညာရရင်လည်းဆိုရင်ဦးဇင်းတို့ဘာလုပ်ရမလဲဆိုတော့ ဥဇံပထမတုတ်တုတလို့ခေါ်တယ်တုတ်တုတလို့ခေါ်တယ်နာယူရမလုပ်ရတယ်နာယူရပါတယ်ခင်ဗျာတော့ယနေ့တို့ဒကာကြီးတွေဒကာမကြီးတွေကိုတရားဘာဝနာတွေဒီလိုနားတယ်ဆိုတာဒါပညာရာကြောင်းပညာတွေတုတ်တဲ့ကြောင်းပဲဒီလိုသဘောပေါက်ရ။ကြောင့်မလို့ငါတို့ကကိုငါတို့ဒီတရားတွေကိုမကျင့်နိုင်သေးဘူး။ဒါစိတ်မကောင်းဖြစ်เสียမဟုတ်ဘူး။မကျင့်နိုင်သေးပေမဲ့နာယူနေခြင်းအပြင်ကိုကဒါပညာတွေတိုးနေတာ ဒီလိုသဘောကြတယ်။ကောင်းပြီအဲ့တော့အဲ့လိုနာယူလိုနားထောင်နားထောင်လိုနာခံလိုတဲ့စိတ်ထားဒီပညာရဖို့ပြန်ပညာရှိဖို့ပြန်အကြောင်းပဲလို့ဒီလိုသဘောပေါက်ရ။အဒီညမှာဦးဇင်းတို့ပညာရှာပုံနဲ့ပတ်သက်လို့ကနနာယူလိုတဲ့စိတ်ထားနာခံလိုတဲ့စိတ်ထားနဲ့ဒါပညာကိုရှာဖွေစီးပူကြရ။အဲ့တော့ပညာရှာဖွေစီးပူတဲ့အခါမှာတော့ကျွန်တော်ပညာရှာဖွေစီးပူပုံကတော့အမျိုးမျိုးရှိတာ သို့တော်ဦးဇင်းတို့ရှေးဟောင်းနီးဒါရှေးဟောင်းနီးလန်းအနေနဲ့ကတော့ပညာရှာတယ်ဆိုတာဆရာထံမှာချင်းကပ်ပြီးတော့ပညာရှာရဆရာထံမှာချင်းကပ်ပြီးတော့ဒါပညာရှာဆရာကြီးဆိုတာလည်းပဲဒီပညာရက်တွေကိုသင်တဲ့အခါမှာပညာရက်တစ်ခုတည်းကိုသင်တာမဟုတ်ဘဲနဲ့ဒါသူတို့ကအကျင့်စာရိတ္တကနေစပြီးတော့အကုန်လုံးကိုဒါပြုပြင်ပေးရတယ်သူဝိနိတ္တ ဒါဆုံးမပေးရကောင်းကောင်းဒီတပည့်သားတွေအပေါ်ပညာရတကုဘာသာရတကုဒီလိုပညာရတကုဘာသာရတကုလောက်ကိုတော့သင်ပေးရတာမျိုးမဟုတ်ပဲနဲ့ဒါကျင့်ဝတ်ပိုင်းတွေကစပြီးပြည့်ပြည့်စုံစုံနဲ့စာရိတ္တပိုင်းတွေမှာမြင့်တက်လာအောင်ဘယ်လိုသင်ပေးရဒါပညာရှာလိုတဲ့သူတော်ကောင်းတွေအနေနဲ့ပညာပေးတဲ့ဆရာပေါ့ဒီအပိုင်း အဲ့တော့ဦးဇင်းတို့ဒီညမှာအဲ့ပညာရှာပုံနဲ့ပတ်သက်လို့ပေါ့ဘုသူတာလေးတက်ခုဦးဇင်းတို့ဇတ်တော်ထဲမှာတစ်ချိန်မှာပေါ့ဘာနတိပြေမှာဘာနတိမင်းမှာအသားတော်လေးတစ်ပါးထုံကားသားတော်လေးတစ်ပါးထုံကားတဲ့အခါကျတော့သားတော်လေးအရွယ်ရောက် အရွယ်ရောက်ပြီ16နှစ်ရောက်ပြီဆိုတဲ့အခါကျတက်ပညာတွေသင်ရအောင်တက်ပညာသင်ရအောင်ဆိုပြီးတော့အဋ္ဌိတဗမောက တက္ကသိုလ်ပြည်ဒိဋ္ဌဗမောကဆရာရှိကိုပညာသင်လွတ်အဲ့တော့ပညာသင်လွတ်ပြီဆိုတဲ့ကဒါကဦးဇင်းတို့တကယ်တော့ဘယင်ငယ်သားတော်တယောက်အနေနဲ့ဒါနန်းတော်ခေါ်သင်ရတာပေါ့သို့တော်လည်းပဲသူကမာမနာတွေချိုးနေပြီးတော့ဆရာထံမှာယူသေးတယ် လူမှုဆက်ဆံရေးအပေါင်းအသင်းနဲ့ကုခေလိုပေါ့တခါကြီးတွေဒါ University တွေဒီလိုပို့ရတယ်ပေါ့ဒီလိုရည်ရွယ်ချက်နဲ့မိဘကလည်းပဲဒါတက္ကသိုလ်ကြီးတိသာပေါမောကဆရာကြီးပို့လိုက်ပို့လိုက်တဲ့အခါကျတော့ထိုကလေးခုနမင်းသားပေါ့လေဘာနဲ့ဒီကအင်ရှိမင်းသားလေးပညာသင်သွားပြီတက္ကသိုလ်ကြီးရောက်ဆရာထံမှာဒါပြုစုလုပ်ကြွေးရင်းနဲ့ဒါပညာတွေသင်အဲ့လိုသင်နေရင်တနေ့ကျတော့ ဒါဣဒဗမောကဇာကြီးနဲ့တကောဝရေချိုးစိတ်ကိုမျက်စိကိုရေချိုးစင်းကြမျက်စိကိုရေချိုးစင်းတဲ့အခါကျတော့လမ်းမှာဘာတွေ့တော့ဆိုတော့အဲ့ဒါနှမ်းနေကိုနေလှမ်းတာဖြာလေးနဲ့ခင်းပြီးတော့နှမ်းနေနေလှမ်းကြဒါတကကြီးတွေအညာဘက်ရောက်ရင်တော့ဒါလေးတွေနာဘက်အညာဘက်ကတကကြီးတွေတကမကြီးတွေကဒါလွမ်းစရာပေါ့ ဟမ်ငငယ်ကမြင်နေမြင်မှုခဲ့တာလေးတွေလွမ်းစေရအောင်နှမ်းလေးတွေလှမ်းကြအဲ့လိုနှမ်းလေးတွေလှမ်းတဲ့အခါကျတော့အဲ့လိုပေါ့ရွာသူတွေကလည်းနှမ်းတွေကိုလှမ်းတာဒီဒိဋ္ဌဘောင်မောခနဲ့ဆရာတွေကဆရာတပည့်တွေပေါ့ဒိဋ္ဌဘောင်မောခကြီးဥဆောင်တဲ့တပည့်တွေကလည်းဒါတို့လမ်းဘေးကနေပြီးတော့နှမ်းဒီခင်းထားတဲ့ဒီဝင်းကျင်ကနေပြီးဖြတ်ရှောင်းပြီးတော့ဒါရေစိတ်ကိုဆင်းဆင်းတဲ့အခါကျတော့အဲ့ထဲမှာခုနဒီဒိဋ္ဌဘောင်မောခဆရာကြီးကတပည့်တွေထဲမှာဒီမင်းသားလေးပေါ့ သူကနည်းနည်းလေးလေးသူကအစားအသောက်မဲ့ပုံရစားတော့မဲ့တယ်လောဘနည်းနည်းကြီးပုံရအစားအသောက်ကမဲ့လောဘကကြီးတဲ့အခါကျတော့အဲ့နန်းဖြာကြီးနှမ်းနှမ်းထားတယ်နှမ်းခင်းကြီးနှမ်းဖြာကြီးလည်းတွေ့ရောမလုပ်တော့ဘူးအဲ့နှမ်းကိုလက်တဆုပ်လောက်ယူပြီးသူကစားအဲ့လက်တဆုပ်လောက်ယူပြီးစားတဲ့အခါကျအဲ့သူစားတာကိုလည်းပဲခုနပိုင်ရှင်မျိုးသမီးကြီးကသူကတွေ့ပိုင်ရှင်မျိုးသမီးကြီးကမြင်တယ်မြင်ပေမဲ့မပြောတနေ့ ပြီးသွားနောက်တစ်နေ့တခါရေချိုးစင်းမြန်ပြီရေချိုးစင်းတဲ့အခါကျတော့အဲ့ဒီမင်းသားလေးကပဲတခါနောက်တစ်နေ့လက်တစုပ်ယူစားပြန်အမျိုးသမီးကြီးကလည်းမြင်တယ်ပန်းရှင်မျိုးသမီးကြီးကမပြောဘာဖြစ်လို့မပြောလက်နှစ်စုပ်လောက်ဆိုကိစ္စမရှိသေးဘူးအဲ့လိုနဲ့နောက်တခါ၃ရက်မြောက်နေ့၃ရက်မြောက်နေ့ရောက်လာတော့ဒီမင်းသားလေးကတခါအဲ့ဒီနှမ်းလှမ်းထားတဲ့နှမ်းနေတဲ့ကလည်းလက်တစုပ်ယူပြီးတော့ စားလိုက်ဒီတခါကျတော့ဒီမျိုးသမီးကြီးကကြည်စဉ်းစားတယ်ဒီလိုနေ့စဉ်ယူစားနေငါလည်းမပြောဘူးဆိုရင်ငါရဲ့နှမ်းနေတော့ကုံရကြီးရေဆိုပြီးတော့တခါလည်းအမျိုးသမီးကြီးကလည်းအဲ့ဒီယူစားတဲ့ကလေးကိုဥတယ်မအောင်အာဒိတာဘုံမောကဆရာကြီးကသူ့ရဲ့နှမ်းတွေကိုသူ့တပည့်တွေကိုဒါလူယူခိုင်းနေပါတယ်ဒီလိုကုံအော်လိုက်။အော်တဲ့ခါကျတော့ပြုံးလဲဆိုအော်လိုက်တော့ဒိတာဘုံမောဆရာကြီးကလည်းတခါလည်းလက်ကြည့်ပေါ့။အာဘယ်လိုဖြစ်တာလဲဆိုတော့ ဒီမင်းသားလေးသွားတွေ့မင်းသားလေးယူတယ်ဆိုတာသိတဲ့အခါကျတော့ဟုတ်လားယူတယ်ယူတယ်ဆိုတော့သူကမလိမ်ဘူးနော်ဒီနေရာလေးမှာတစ်ချက်ပေါ့ဒါလူတယောက်ကဂုံရည်ထဲမှာပါတယ်ဒီမင်းသားလေးနန်းနန်းနေယူစားတယ်မင်းစားလားဆိုတချို့ကကိုလှုပ်တာကိုလိမ်နေတာကိုဒီမင်းသားကတော့မလိမ်ဘူးဟုတ်တယ် तू ယူမိပါတယ်စားမိစားမိတယ်ဆိုတဲ့အခါကျတော့ဒီသဘောကဆရာကြီးကကဲတခါအဲ့ဒီအမျိုးသမီးနဲ့ညှိတယ်ဘလို့ကြည်နဲ့တော့ဘလို့လုပ်ရမလို့ဆိုပြန်ရောပေးရမလားမရောပေးပါနဲ့ ဒါဆိုဘယ်လိုလုပ်ရမလို့အဲ့ကလေးကိုတော့မလုပ်ရောက်မလုပ်ရဲအောင်မှတ်လောက်သားလောက်စုံမပေးပါ တလို့ပြောတယ်ဒါမျိုးသမီးကြီးကလည်းပညာရှိတာနော်အဲတခါလဲဒီအယောပြန်တောင်းတာမျိုးမဟုတ်ဘူးဒီကလေးမလိမ်မမလိမ်ပါဖြစ်နေဒီကလေးဒီမင်းသားလေးကိုဒါမှတ်လောက်သားလောက်စုံမပေးပါနောက်မလုပ်ရဲအောင်ဒါပဲသူကလည်းတောင်းဆိုတောင်းဆိုတဲ့အတွက်ကြောင့်တခါလဲဒီသက်ဘောဘောကဆရာကြီးရဲ့အဲ့ကလေးကိုခုနမှတ်လောက်သားလောက်ပေါ့လေဒါရိုက်လိုက် ဘေးမှာလည်းခုနသူနဲ့အတူပေါ့ဒါပညာသိနေတဲ့ဒီမင်းသားတွေရှိကြအဲ့ထဲမှာသူ့ကိုတခါလေပိသဘောကဆရာကြီးကတခါလေရိုက်လိုက်တာနောင်ကျင်အောင်ရိုက်လိုက်ရိုက်လိုက်တဲ့အခါကျတော့ဘာဖြစ်တော့အဲ့မင်းသားလေးကပိသဘောကဆရာကြီးကိုပြန်ကြည့်ဒီအကြည့်ဒီဆရာတယောက်အနေနဲ့ဘာကြောင့်ကြည့်တယ်ဆိုတော့သဘောမပေါက်ဘူးလားပေါက်ပလိုက်မှာပဲဗျာသဘောပေါက်တယ်အဲ့ဒါဦးဇင်းနဲ့ဒါကြုံလို့ပေါ့လေ ဦးဇင်းเจ้าမှာက9နှစ်လောက်ရှိတယ်ဘုသူတော်လေးတစ်ပါးရှိအဲဘုသူတော်လေးတစ်ပါးညတိုင်းကျတော့အေးဆိုလို့ရှိရင်သမီးတွေနဲ့ပေါ့ကျန်တဲ့ကိုရင်နေနဲ့7နာရီ45လောက်ဒီအဲ့ဒါဟိုဟောကန်ထဲမှာစာသူတို့ဆိုကြရစာဆိုတော့7နာရီ45လောက်ဆိုရင်ဒါသိမ့်သိမ့်ပြီဗုဒ္ဓသာသနာစီတံဒိဋ္ဌု၃ချိန်ဆိုဆိုပြီးတော့ဒါကိုနေရာကိုတက်အိတ်ပေါ့ အဲ့ချိန်ကျတော့ तू ကနှိုးရတာကကွာအိပ်ပျော်သွားတဲ့ခါကျနှိုးရတာသူ့နေရာ तू ပြန်ရွှေ့ကိုတော်တော်နှိုးရခဲ့အာတင့်ကိုင်းကြီးကဝိုင်းပြီးတော့နှိုးပြီးတော့အပေါ်ရောက်သွားအပေါ်ရောက်တော့ तू ကတခါလေ तू ကငိုးရီပြီးတော့နေရောအာမအိပ်ဘူးမအိပ်တဲ့ခါကျတော့ဦးစင်းကလည်းတက်သွားတက်သွားပြီးတော့နည်းနည်း तू ကြောက်အောင်ပေါ့ကြောက်အောင်နည်းနည်း6မှန်ပြီးတော့သူတို့လည်းဦးစင်းကအရင်ကြီးမှန်ခဲ့တယ်တခါလေခက်တင်းနေမှန်မှန်ပြီးတော့ရိုက်မပုံမဲ့ကြောက်အောင်လည်းလုပ်တော့ဘာဖြစ်တုံးဆိုတော့ကြောက်ပြီးငိုးတာ အငိုးတော့ညာကြီးငိုနေတယ်ဆိုတဲ့ခါကျတော့တိတ်ဆိုဦးစင်းကလည်းနည်းနည်းရိုက်လိုက်ရိုက်လိုက်ရိုက်လိုက်တော့သူကအတန်းတော့တိတ်သွားအဲ့ရထဲမှာအလားခါလေးဟိုကလေးဆိုလည်းဝမ်းနေတာဝမ်းနေပြီးတော့အဲရှိုက်ရှိုက်ပြီးတော့ငိုနေငိုနေတော့ပထမတော့9မိနစ်လောက်7မိနစ်လောက်တော့နေတာအဲ့လောက်မကကြီးဖြစ်လာတဲ့ခါကျအော်တနာလဲတနာဆိုတော့ပေါ်တက်ပြီးတော့သူနောက်သွားပြီကဲအဲ့အလဲမှာသူတို့ကိုရင်ကြီးကဘယ်ညာအိတ်ကြတော့အလဲကောင်မှာလမ်းရှိတော့အဲ့လမ်းမှာသူထထထထဆိုပြီးတော့လက်ဆွဲပြီးတော့အငုံနဲ့နဲ့ရှိုက်တာ ရှိုက်ငုံတော့တက်အောင်ဆိုပြီးသူ့ကိုလက်ဆွဲပြီးတော့လမ်းလျှောက်လင်းကားကောက်လောက်လျှောက်တော့သူကနည်းလေးစိတ်ထဲကပြေးသွားရေလေးလည်းတစ်ချိုက်လောက်တိုက်တိုက်ပြီးတော့အဲသူစိတ်ထဲပြေးသွားရင်ရှိုက်တာလည်းတိတ်မရှိတော့ဘူးဆိုတော့အဲသူနားလည်အောင်ပြောမယ်ဆိုပြီးတော့အဲဒါမင်းကိုဆရာတော်ကရိုက်တယ်ဆိုတာလိမ္မာစီခြင်းလို့ရိုက်တာကြလားသူကဦးစင်းကိုအဲ့လိုပဲကြည့်သူကြည့်တဲ့အကြည့်ကဒီကောင်ထူးတယ်ထူးတော့ဦးစင်းကပြန်ပြောတယ်အမေဘယ်လိုကြည့်တာတော့ကလေးလေးနော်အဲ့ဒါ9နှစ်မပြည့်သေးဘူး4နှစ်ကျော်ကျော်လောက်ပဲ အမေအဲ့လိုမကြည့်ရဘူးကိုယ်ဆရာသမားကိုအဲ့လိုမကြည့်ရဘူးဆိုသူအဲ့လိုပဲကြည့်ကြည့်ပြီးတော့သူကနောက်ဆုံးညဘာပြောလဲဆိုတော့မင်းပြန်လုပ်ဖို့လားဆိုတော့ဟုတ်တယ်ကြီးလာလို့ရှိရင်6ရိုက်ပါအဲသူကပြောတာနော်အဲ့ကလေးလေးကကြီးလာလို့ရှိရင်6ရိုက်ဟာမင်းမလုပ်ရဘူးကိုယ်ဆရာသမားမဟုတ်ဘူးတဲ့ရိုက်ပါပဲအာကြီးရင်6ရိုက်ပါဆိုတော့ဟာမင်းကြောက်စရာပဲကွာအဲ့လိုမလုပ်ရဘူးဆိုတင်ရအဲ့ဒါဟိုသူ့ဘောတော့မင်းကိုချစ်လို့ဒါလိန်မောင် ဆုံးမလားဘာညာတော်တော်ကြီးပြောတော့မှသူကအဲ့ဒါ 5မိနစ်10မိနစ်လောက်ပေါ့လေအဲ့လိုအကြောင်းအရာတွေနဲ့အဲ့ဒါပြောပြောပြီးတော့မှလားဘလို့တော့မင်းကူရိုက်အောင်မှလားချီရင်ချောင်းရိုက်မှလားအဲ့ကြတော့ရိုက်တော့ပါဘူးရိုက်တော့ပါဘူးဆိုလို့ရှိရင်ဟိုဟိုလူကြီးဘက်ကလည်းနားလည်အောင်မပြောရတာပေါ့လေကထာအဲ့တော့ခုနဒီမင်းသားလေးပြောချင်တာကအဲ့လိုပဲဆရာကိုသူပြန်ကြည့်ဆရာကသူကြည့်လိုက်တဲ့သဘောပေါက်ပြီပြီဒါဆရာကအဲ့နှမ်းလက်တစုပ်လက်တစုပ်ယူစားလို့ရိုက်လိုက် ပြီးတဲ့အခါကျတော့မလုပ်လိုက်တော့ဟိုကိုဌာနေပြန်မော့ပညာဆုံးတဲ့အခါကျတော့ဌာနေပြန်တော့ဌာနေပြန်တော့ဒီမင်းသားလေးကခုနတက်ပညာလေးဆုံးလို့ဌာနေပြန်တယ်ဘာနဲ့ဒီပြေပြန်ရောက်တယ်ဘယင်ကလည်းတကားလည်းတက်ပညာလေးဆုံးလာတဲ့သားကိုမြင်တော့ဝမ်းမြောက်ဝမ်းသာနဲ့တကားလည်းထိနှံလွတ်ဘယင်ဖြစ်တယ်ပေါ့အဲလူမြတ်ကြောက်စရာကောင်းတယ်အဲဘယင်ဖြစ်ပြီ तू အာနာရပြီဆိုတဲ့အခါကျတော့အရင်ဆုံးစပြီးတော့ခေါင်းထဲရောက်လာ အာနာရသွားတဲ့အချိန်အာနာရှိသွားတဲ့အချိန်အရင်ဆုံးကောင်းတဲ့ရောက်တယ်ဘာရောက်တော့ဆိုတော့ခုနမကျင်တဲ့ချက်ကအရင်ဆုံးကောင်းတဲ့မှာစောက်အဲ့ဒီတာဘောမောကဆရာကြီးကိုသွားတရိယာဒီတာဘောမောကဆရာကြီးကိုတရိယာတဲ့အခါကျတော့တခါလေငါ့ကိုလူပုံလဲမှာအချက်ခွဲတာဒင်တွေ့မယ်ပေါ့ဆိုပြီးတော့တခါလေအဲ့ဒါလှမ်းပြီးတော့တုံလွာပို့ဘာနတိပြည်ကိုကြွခဲ့ပါအောင်ဘောမောကဆရာကြီးဒီတာဘောမောကဆရာကြီးကလည်းသိတယ်ဒီကလေး ဟိုရက်လိုက်တွေကကြည့်တဲ့အကြည့်သိရဲ့အခါကျတော့သူမာလာကိုတတ်မသွားဘူး၄၅နှစ်လောက်ဒီတိုင်းနေလိုက်တော်တော်လေးဒီမင်းသားလေးလည်းဘယင်လည်းပဲလေတော်လေးရင့်ကျက်ပြီဆိုတဲ့အခြေမျိုးမှန်ပြီးတဲ့အခါအဲ့လောက်ကြာမှာအဲ့ဘာနဒီပြေကိုဒါလန့်ပြီးတော့ခေါ်တဲ့အတွက်ကြောင့်ကြွသွားဒီတာမောကဆရာကြီးသွားတယ်ပေါ့သွားတဲ့အခါကျတော့ဟိုရောက်ပြီဆိုတာနဲ့တခါတည်းအဲ့ဒီတာဘောမောကဆရာကြီးကိုတခါတည်းချုပ်ကျိုးတော့ ကျိုးတုပ်ပြီးတော့တခါလေအဲ့ဒါကွမြစ်ခိုင်းတာဘာဖြစ်လို့တုံးဆိုတော့အညို့အတေးအာဃာတတွေသူ့ကိုလိမ်မောင်းဆုံးမတယ်ဆိုတဲ့ဒီအပေါ်မှာ तू နားမလဲဘူးသူ့ကိုအရှက်ခွဲတယ်ဒါပဲ तू သိသိတဲ့အခါကျတော့တခါလေတတ်မယ်ပေါ့တမ်းမယ်ပေါ့ဆိုလုတ်တဲ့အချိန်ကျမှဘယင်ကလည်းအဲ့ဒီတိတဘောမောကဆရာကြီးကလည်းခုနမူကြီးမတ်ရတယ်အကျိုးအကြောင်းပြောပြတယ်သူ့ကိုဒါအဆက်ခွဲအောင်တတ်တယ်လောက်တာမဟုတ်ဘူး သူ့ကိုလိန်မောင်ဆုံးမသူမြဲအဲ့တစ်ချိန်ကအဲ့လိုမဆုံးမခဲ့ရင်ဒီကလေးဒီကုလူပေါ့ဒါနှက်လက်တစ်စုပ်လက်တစ်စုပ်ဒါယူယူစားတယ်ဆိုတော့ဒါသူများပစ္စည်းကိုမပေးဘဲယူတော့ဒါဘာလုပ်တယ်ပြောမလို့ခိုးသလိုဖြစ်ပါတယ်ဗျာခိုးသလိုဖြစ်တာပဲခိုးယူတာအဲခိုးယူတယ်ဆိုတာကမင်းသားဘဝခုနပညာသင်နေတဲ့ကျောင်းသားဘဝမှာတော့ဒီခိုးတယ်ဆိုတဲ့အစင်ဟာမပြောမလောက်ဘူးနှက်တစ်စုပ်ဆိုဒါပေမဲ့အခုလိုပေါ့အာဏာရလာပြီ အာဏာရလာရင်ခိုးတာကနေ तू ကဘာဖြစ်လာမလို့ဒါကြိလူတာရက်တာတွေဖြစ်လာတော့ခိုးတာကနေလွန်လာပြီးတော့ဒါလူတာရက်တာဒီလောက်ဒီဖြစ်လာမယ်ဒီအတွက်ကြောင့်သူ့ကိုလိမ်မာစေခြင်းလို့အဲ့လိုများမသွန်သေးမဆုံးမခဲ့ရင်ဒီချိန်မှာသူလည်းပဲအခုလိုဒါဒီနန်းအုပ်စုရတယ်ဘယင်ဖြစ်မှာမဟုတ်ဘူးဒါကြောင့်မလို့ဒါဆုံးမတာပါဆိုပြီးတော့ဒါတိတဘောမောကဆရာကြီးကရှင်းပြရှင်းပြတော့မုံမက်တွေကလည်းဒါလက်ခံပြီးတော့ဘယင်ကိုသတော်ဦးတင်ရတာအဲ့တော့ဦးဇင်းတို့ဒါမျိုးဖြစ်စဉ်တွေဒီ ဒါဦးဇင်းတို့အမြဲတမ်းဒီလူမှုနယ်ပယ်မှာဒါရှိနေတတ်တာလူမှုနယ်ပယ်မှာရှိနေတတ်ဦးဇင်းတို့ဗမာပြည်မှာလည်းဒါမျိုးတွေကရှိတာဦးဇင်းတို့ထင်ရှားတဲ့ဒါတန်ဃာယနာတင်မင်းကြီးပေါ့ပြင်စမတန်ဃာယနာတင်တဲ့တန်ဃာယနာတင်မင်းကြီးဒါမင်းတို့မင်းတရားကြီးပေါ့အဲမင်းတို့မင်းတရားကြီးကငယ်စဉ်အခါမှာသူဘုန်းကြီးကြောင်းအတွက် ငယ်ရင်ခါမှာသူကဥစ္စာဏီမှာကြောင်းဆရာတော်ဥစ္စာဏီမှာကြောင်းမှာဒါပညာသင်ရဆရာတော်ဥစ္စာဏီမှာကြောင်းမှာပညာသင်တဲ့အခါကျတော့ဆရာတော်ကသူ့ကိုဒီငကြော်လေးကိုသင်ခိုင်းလိုက်အဲ့တော့ဒီခုနဘယင်မင်းတို့မင်းကြီးဖြစ်လာမဲ့မင်းသားလေးငကြော်သိန်းငကြော်သိန်းတော့အမတ်တမတ်ခက်ပေါ့ပေါ့နေတာပေါ့ခက်ပေါ့ပေါ့နေတဲ့အခါကျတော့ခုနငကြော်ကကြောင်စားတော့ငကြော်ကြောင်စားတော့ခုနဆရာတော်ဥစ္စာဏီမှာက ခါလည်းရိုက်လိုက်တာမင်းတို့မင်းသားလေးကိုမင်းသားလေးကိုရိုက်လိုက်တာခါလည်းကြောမှာအချိုးရအထင်အောင်ရိုက်လိုက်ပြန်သွားတယ်နန်းတော်ရောက်တော့ဘယင်ကဘယင်ဆိုတာကမင်းတို့မင်းသားလေးရဲ့အဖေပေါ့ဦးဇင်းတို့တာဝရီမင်းထင်ပါတယ်တာဝရီမင်းကခါလည်းသူသားကိုရိုက်ရလားမကြည့်နိုင်ဘူးမကြည့်နိုင်တဲ့အခါကျတော့ဇာတော်ကိုလာလျှောက်တယ်ရှင်မရဲ့ဒီငကြောလောက်ကတော့တပြည့်တော်လေလှူနိုင်ပါတယ်တပြည့်တော်သားဒါတော့ အချိုးကြောင်ရိုက်ရတာလို့ပြောတယ်ပြောတဲ့အခါကျတော့မှအမဟုတ်ဘူးသူကအချိန်တန်လို့ရှိရင်တိုင်းပြည်ကအတိုင်းပြည်ကိုစက်ခံမဲ့ပုံကူတယောက်ကဒီငကြော်တော်မှလုံခြုံအောင်မဆောင်ဆောင်နိုင်တိုင်းပြည်ကိုဘယ်လိုလုပ်ပြီးတော့ဒါလုံခြုံအောင်ဆောင်ဆောင်နိုင်မှာတော့ဒါကြောင့်မလို့ရိုက်ပါတယ်ဆိုတယ်လို့ပြောတဲ့ထုံရှိတာပြောချင်တာဗာပြောချင်တာတော့ဆိုတော့ဒီနေရာမှာပေါ့ဆရာနဲ့တပည့်ကြားမှာဒါနားလည်မှုတွေမှားတတ်တယ် အဲ့တော့ဆရာတွေကလည်းဒါနားလေသဘောပေါက်အောင်လို့ပြောရမှာဖြစ်တယ်သို့တော့ဒီနေရာမှာအဲ့လိုမျိုးဒါနာခံတတ်တဲ့အတွက်ကြောင့်နောက်ဆုံးတော့ဒီမင်းတို့မင်းသားဒီဒါရှင်ဘရင်ဖြစ်ပြီးတော့သာသနာတော်ကိုအင်မတန်ချီးမြှောက်နိုင်တဲ့ဒါမင်းဘရင်ဒါဖြစ်လာခဲ့တယ်ပေါ့ဒါဇဒပြင်စမသံဃာယရနာကိုလည်းဒါကြီးမှုပြီးတော့ပြုလုပ်နိုင်ခဲ့တယ်ဒါဘရင်တစ်ပါးဖြစ်ခဲ့ဒါဘာကြောင့်ဒီလိုမျိုးဒါ ဖြစ်ရတာတော့မိတော့ပညာကိုဒါနာခံလို့တဲ့နာထောင်လို့တဲ့နားထောင်လို့တဲ့စိတ်ထားနဲ့ဒါကတင်ယူခဲ့လို့တင်ယူခဲ့လို့ဒါဒါကောင်းတဲ့ပညာရက်တွေတက်မြောက်ခဲ့တဲ့အတွက်ကြောင့်ဒါသူတော်ကောင်းဖြစ်တာပညာရှိဖြစ်လာတာအတစ်ဖက်ကတော့ခုနလိုပေါ့ပညာရာချောင်းတွေကိုမစည်းဘူးဘူးဆိုလို့ရှိရင်ဒါဦးဇင်းတို့ဒါကောင်းတဲ့အခြေအနေတွေကိုမရောက်နိုင် ကောင်းတဲ့အခြေအနေတွေကိုမရောက်နိုင်ကောင်းတဲ့အခြေအနေကိုမရောက်ဘူးပညာကစောစောပြောတဲ့အတိုင်းပဲဘာဖြစ်မလို့ဘာဖြစ်မလို့ဆိုတော့ဦးဇင်းတို့ပြစ္ဆုတ်ပံအကျိုးစီးပွားတမလွန်အကျိုးစီးပွားမိမိအကျိုးစီးပွားသူတော်ကအကျိုးစီးပွားဆိုတဲ့ဒီအကျိုးစီးပွားတွေကိုစုပ်ယုပ်အောင်လုပ်တယ်ဒါလူမိုက်ဖြစ်နေပဲဘဝကိုဏီကုန်းချုပ်ရအဲ့လိုလူမိုက်ဖြစ်နေဘဝကိုဏီကုန်းချုပ်ရင်တော့ပြစ္ဆုတ်ပံအတွက်လည်းမကောင်းဘူးသာသနာအတွက်လည်းမကောင်းဘူးမိမိအတွက်လည်းမကောင်းဘူးအာအများအတွက်လည်းမကောင်းဘူး အဲ့တော့အဲ့လိုမဖြစ်ရလေအောင်ဒါပညာတရားဒီဒါလူမိုက်ဘဝကလွတ်မြောက်စေနိုင်တယ်လူမိုက်ဘဝကလွတ်မြောက်စေနိုင်တယ်ဒါကြောင့်ပညာတရားတွေကိုဒါစည်းဘူးကိုလိုအပ်တယ်လို့ဒီလိုမျိုးလေးတို့တခါကြီးတက္ကမကြီးတွေကိုဒါသဘောပေါက်စီခြင်းတာပေါ့ကောင်းပြီဒါကြောင့်မလို့ဒါဦးဇင်းတို့ပညာစခန်းကသွားနေတဲ့အခါကျတော့ပညာရာကြောင်းကိုဒါဦးဇင်းတို့ဥတည်ပြီးပြောတာ အဲ့တော့ပညာရာကြောင့်ဒီဘာလဲလို့မေးတော့ခုနနာခံလူစိတ်နာယူလူစိတ်နားထောင်လူစိတ်ရှိတဲ့ပုဂ္ဂိုလ်တွေတည်တာလျင်ပညာရနိုင်တယ်လို့ဒီလိုသဘောပေါက်ရကောင်းပြီအဲ့တော့ဦးဇင်းတို့ဒါနာယူလူစိတ်နာခံလူစိတ်ရှိပြီဆိုရင်ဒါပညာရနိုင်ပြီအဲ့တော့ပညာစကန်းကိုဦးဇင်းတို့သွားကြရအောင်အဲ့တော့ဒီပညာစကန်းကိုမသွားခင်ဒီပညာတွေကခုနလောကီပညာတဲ့ပို့ပြီးတော့သာလွန် ဦးဇင်းတို့ကဒီလေ့လာနေတဲ့ဒီပညာရက်တွေဒီဒါတကယ်ပြောကြဆိုလို့ဆိုလို့ရှိရင်ဦးဇင်းတို့ဒါနန္ဒနာဥဒုက္ခကလွတ်မြောက်အောင်လွတ်မြောက်ကြောင်းဒါဒေသနာတော်တွေပေါ့ဒုသဖြင့်ဒီပညာစကံကိုရောက်လာပြီဆိုဦးဇင်းတို့အဘိဓမ္မာလို့ခေါ်တဲ့ပရမတ္ထတရားတွေကိုတက်ရိုက်မိမိတို့ကဒါလေ့လာကြရတဲ့အဆင့်ဦးဇင်းတို့အဲ့တော့ဘုရားဟောတဲ့ဒေသနာတော်တွေကိုဒါခြုံလိုက်လို့ရှိရင်ဦးဇင်းတို့၃မျိုး၃စားပဲထွက်တယ်အာ ဝိနိပိတကသုတ်တံပိတကအဘိဓမ္မာပိတကဆိုပြီးတော့ဒီလို၃မျိုးဝိနိပိတကဆိုတာတော့ဦးဇင်းတို့အာနာဒေသနာတော်လို့ခေါ်တယ်အာနာဒေသနာဆိုတာဒါဒီဟာမလုပ်ရဘူးဒီလိုမလုပ်ရဘူးဒါတွေကိုရှောင်ကျင်ရမယ်ဆိုပြီးဒီလိုမျိုးဒါအာနာနဲ့ဘုရားရှင်အာနာတော်နဲ့ဒါပြညတ်တဲ့သိက္ခာဘုဒ္ဓဒါကိုအာနာဒေသနာတော်ဝိနိပိတက နောက်သုတ်တံပိဋကကျတော့ဟောအာရဒေသနာလို့ခေါ်တယ်တတ္တဝါတွေအလိုအိဇာတရားကိုလိုက်တတ္တဝါတွေရင်းနှီးတဲ့အသုံးအနှုန်းတွေနဲ့လောကဟောအာရအသုံးအနှုန်းတွေနဲ့ဒီလိုသုတ်တံတွေမှာဟောတာဥပမာနတ်သားတစ်ပါးကမေးလျောက်လို့ဟောအတုမပုံနာကြီးတစ်ပါးကို အကြောင်းပြု၍အာဘေတတိကိုနာရပင်တတိကြီးကိုဝိတာကအကြောင်းမာကြီးကိုစသည်အပြင်ပေါ့လေအဲဒါလောကဟောဟာရအတုံးနှုံးနေနဲ့ ဒါသုံးလုံးပြီးဟောတာကများပါတယ်ဒါကိုတော့သုတ်တံပိတကသို့တော့အဘိဓမ္မာကြတော့ဦးဇင်းကဦးဇင်းတို့ဒီအဘိဓမ္မာဒေသနာကြတော့ဗာလဲဆိုတော့တဘာဝဓမ္မတွေကိုဦးစားပေးပြီးဟောတယ်ဒေသနာပရမတ္ထဒေသနာလို့ခေါ်တယ်ပရမတ္ထဒေသနာကခုနပြောတဘာဝတရားတွေအရှိတရားတွေကိုဦးစားပေးပြီးဟောတယ်ဦးဇင်းတို့ပညာကဒီအဘိဓမ္မာထဲမှာရှားလို့ရင်အင်မတန်နှဲပါတယ်သုံးလုံးနေတယ် ဒီတကယ်ပရမတ္ထအရှိတရားတွေပေါ့အရှိတရားတွေကိုပဲဒါဥတည်ပြီးတော့ဟောဒါဦးဇင်းတို့ကဒီပညာစကံရောက်လာတော့လေကုတုတကကြီးတွေကမကြီးနာမရူပပြိစိတာဉာဏ်ဆိုတာအထူးတော့မဟုတ်ဒီအဘိဓမ္မာစပြီးတော့လေ့လာတယ်လို့ပဲဒီလိုပြောရမှာပဲเนาะအဘိဓမ္မာမှာရှိတယ်ယုတ်တရားဒါယုတ်ကစလေ့လာလို့ဩပိနန္တရားဆိုတာစိတ်ဒီစေတသိက်ဒီစသည်အပြင်ဒီလိုမျိုးဒါအဘိဓမ္မာကိုလေ့လာတော့တာ ပညာတိတ်ခါပိုင်းရောက်လာပြီးတနည်းအားဖြင့်နာမရူပပိစေတညာတနည်းအားဖြင့်ဒိဋ္ဌိဝိတ္တုစတလန်းပြီဆိုတဲ့ကဒါအဘိဓမ္မာကိုစပြီးတော့လေ့လာရတော့တာပဲသို့တော့လုပ်ငန်းဝင်နဲ့သွားရင်တော့သူကပရိယပฏิပတ်နှမျိုးစုံတာပေါ့ပရိယတတဲ့လေ့လာယုံနေမဟုတ်ဘဲနဲ့ဒီကျင့်စဉ်ပိုင်းလေးပါပါသွားတော့ဒါပရိပတ်ပါပါသွားတာကိုယ်တိုင်မျက်မှောက်ထွင်းပေါက်ပြီးသိမြင်တဲ့အဘိဓမ္မာတရားတွေကိုပဲဒါလိုမျိုးအဲ့တော့ဒီအဘိဓမ္မာပညာတွေပေါ့ ဒါနာမရူပပရိစ္ဆေဒဉာဏ်ရယုတ်တိဏ္ဏတွေကိုသိခြင်းဆိုတဲ့ဒါဉာဏ်ပညာပေါ့ဒီပညာမျိုးတွေရရင်ဘာဖြစ်တော့ဒီပညာမျိုးတွေရရင်ဘာဖြစ်လဲဆိုတဲ့အခါကျတော့ဦးဇင်းတို့ဟိုသောတာနုကတာတုတ်တံမျိုးဆိုလို့ရှိရင်ဒီယုတ်တဲ့နံတွေကိုသိမယ်ကြောင်းတရားကျိုးတရားကိုသိမယ်အာဝိပဿနာတွေထိုယုံနာဓမ္မသင်္ခါရတွေကိုဒါဝိပဿနာယူပွားသုံးသပ်နိုင်ခဲ့မယ်ဆိုလို့ရှိရင်ဘာဖြစ်တော့အဲ့လိုပုဂ္ဂိုလ်တယောက်ကဒီဘဝမှာမဉဏ်ဘုံဉဏ်မဆိုင်နဲ့ဩမဉဏ်ဘုံဉဏ်မဆိုင်ခဲ့လို့ ပုထုဇဉ်ဘဝနဲ့ပဲတဏ္ဍာကိုအဆုံးတတ်ရမယ်ဒီဘဝကိုအဆုံးတတ်ရမယ်ဆိုရင်တောင်မှပဲတဲ့အနာဂတ်ဒါဘဝဒါနတ်ပြည်နတ်လောကကိုဆိုတဲ့ကောင်းရာဒုက္ခတိကိုလာရောက်ရကောင်းရာဒုက္ခတိနတ်ပြည်နတ်လောကစတဲ့ဒီဒုက္ခတိဘုံဘဝကိုလာရောက်ရပြီးတော့အဲ့ဒုက္ခတိဘုံဘဝမှာခုနတခါတဲ့ဒီလူစီစဉ်လူချမ်းသာတဲ့အသာလုံးနဲ့စီစဉ်ချမ်းသာတွေကိုလည်းခံစားရ။ဒါကထိုဘဝမှာပဲခုန ဒီရှုပွားတဲ့ဖြစ်တဲ့ဝိပဿနာဉာဏ်တွေကအထောက်အပံ့ကြောင့်ယုံနာဓမ္မသင်္ခါရတိခေဒါလက္ခဏာကြီး၃ဏ်ကိုလည်းရှုပွားသုံးသပ်နိုင်လို့မဉဏ်ပူဉဏ်ကိုစိုက်နိုင်နေဆိုပြီးဒီလိုဟောခဲ့တာအဲ့တော့ဦးဇင်းတို့ဒီပညာတွေရထားတဲ့သူတော်ကောင်းတွေအတွက်ကတော့ဗာလဲမေးတဲ့အခါကျတော့ဦးဇင်းတို့ဒီလူဘဝတဲ့တာလွန်ကောင်းမွန်တဲ့အခြေအနေပေါ့အဲ့တော့ဦးဇင်းတို့ဟိုကျေးဇူးတော်ရှင်ဖောက်ဆရာတော်စကားလေးနဲ့ပြောကြမယ်ဆိုရင်တော့ မြေအိုးကိုခွဲပြီးတော့ရွှေအိုးကိုထုတ်ယူလိုက်သလိုဒီဘဝဒီခန္ဓာလူဘဝလူခန္ဓာဇွန်ပြီးတော့နတ်ပြည်နတ်လောကဆိုတဲ့ဒါကောင်းတဲ့ဘုံဘဝကိုရောက်ကြရ။ဒါကြောင့်မလို့ဦးဇင်းတို့ဒီနေရာမှာစကလုံးလေးတစ်လုံးပေါ့။အဲ့ဒါအကောင်းလိုရင်အဟောင်းကိုဖြိုရ။ဗါတဲ့တော့အကောင်းလိုရင်အဟောင်းကိုဖြိုရပါတယ်ဗျာ။ဦးဇင်းတို့ကဒီလူဘဝတည်းလူဘဝချမ်းသာဆိုတာကဒါဟိုလူဘဝလူချမ်းသာဆိုပေမဲ့ဦးဇင်းတို့ တို့တကာကြီးတွေတကာမာကြီးတွေအလုံးသိသလိုပဲဆိုရင်တော့ကအပူဆွေးတရားတွေဆင်းရဲဒုက္ခတွေကများအချမ်းသာကနည်းနည်းပေါ့အဲဆင်းရဲဒုက္ခတွေများများနဲ့နေရတဲ့လူဘဝတဲ့ပို့ပြီးတော့ကောင်းမွန်တဲ့အခြေအနေတစ်ခုကိုရောက်ဖို့အတွက်ဒီခန္ဓာကိုယ်ကြီးကိုတော့မမိတော့ပါဘူးဆွန့်လွတ်ခဲ့ရမှာအဲ့တော့ခုနဒီလိုမျိုးဉာဏ်တွေပေါ့နာမရူပပရိသေဒဉာဏ်ပြစ္ဆယပရိကဉာဏ်တို့ဒီလိုမျိုးတွေရထားတဲ့သူတော်ကောင်းတရားအနေနဲ့တော့ဒီခန္ဓာဟောင်းကိုစွန့်ပြီးတော့ခန္ဓာဟောင်းတဲ့ကောင်းမွန်တဲ့ ဒါအခြေအနေကိုရောက်ဖို့ဒီခန္ဓာဟောင်းကြီးကိုစွန့်ခဲ့ရအောင်ဒါကြောင့်မလို့အကောင်းကိုလိုရင်တော့ဟောင်းကိုဖြိုရမှာပဲအကောင်းကိုလိုရင်တော့ဟောင်းကိုဖြိုဖို့ဒါဖြိုရဲတဲ့တတိရှိရအောင်အော်ဒီခန္ဓာကိုယ်ကြီးကိုတိတ်တော်တာမမောနေတယ်ဒီခန္ဓာကိုယ်ကြီးကိုမစွန့်နိုင်မခွာရဲဖြစ်နေရင်တော့ဒကာကြီးတွေဒကာမကြီးတွေနတ်ပြည်နတ်လောကရောက်မှာမဟုတ်ဘူးဒီကနေ့မှာဒီဘဝဒီခန္ဓာကိုတွေ့တာမမောတဲ့စိတ်မစွန့်လွတ်နိုင်တဲ့စိတ်ဆွဲလန်းတဲ့စိတ်နဲ့ဘဝတစ်ခုအဆုံးတိုင်တော့ဦးဇင်းတို့ကောင်းရာဒုက္ခတိတောင်ရောက်ဖို့မလွယ်ဘူး သို့မဟုတ်လို့ကနကုစုကောင်းမှုတွေတော့ရှိတယ်သို့တော့ဝိဇ္ဇတနာဥပါဒံဝိဇ္ဇတနာဥပါဒံသင်္ခါရကံဆိုတဲ့ဒီအကြောင်းတရား၅မျိုးထဲမှာအဝိဇ္ဇာအဝိဇ္ဇာအနေနဲ့လူဘဝဆိုတဲ့လူဘဝကိုတွေ့တာနေတဲ့အတိမားမှုပေါ့လူဘဝလိုအတိမားမှုတဏှာဆိုတဲ့လူဘဝကိုတွေ့တာမှုဥပါဒံဆိုတဲ့လူဘဝမှာစိတ်ကစိတ်ကရောက်နေမှုပေါ့သင်္ခါရအရာတော့ကုသိုလ်သင်္ခါရပေါ့ကုသိုလ်သင်္ခါရပြုခဲ့လို့ရှိရင်ဒုက္ခကအကျိုးပေးလို့ထိုသင်္ခါရတရားတွေကချုပ်ပြတ်သွားတဲ့အခါမှာစွန့်ရင်ကမ္မတတ္တိတွေကျန်တယ်ဒါပေါင်းတော့အကြောင်းတရား၅ပါး အဲဒီအကြောင်းတရား၅ပါးကထင်ရှားရှိနေတော့ဒကာကြီးတွေဒကာမကြီးတွေဒီဘဝတည်းတာလုံးကောင်းမွန်တဲ့ဘဝမျိုးတော့မရတာဒီလူဘဝပဲပြန်ရအဲ့လိုမို့လို့ကိုကဒီအကောင်းကိုလိုချင်လို့အဟောင်းကိုဖြူနိုင်တဲ့တတ္တိရှိတယ်စွန့်နိုင်တဲ့တတ္တိရှိတယ်စွန့်လဲစွန့်တယ်ဖြူရဲတယ်စွန့်ရဲတယ်ဆိုခဲ့ရင်တော့ဘာဖြစ်မလို့အဲဒီဉာဏ်ပညာတွေဒီခုနဒီဘဝမှာမဉဏ်ဘုံဉဏ်မဆိုင်ရင်တောင်မှပဲဒီဘဝတဲ့တာလုံကောင်းများတယ်ခုနပြောတယ် နတ်ပြည်နတ်လောကဆိုတဲ့ဒီသူတိပုံမွားတွေကိုရောက်ပြီးတော့ဒါသူတော်ကောင်းတရားတွေကိုလည်းဆက်လက်ကြည်ညာကြိုးကိုအထုတ်နိုင်မှာဖြစ်တယ်။ဒါကြောင့်မို့လို့ဒုဒကကြီးတွေဒကမကြီးတွေအကောင်းကိုလိုရင်တော့အဟောင်းကိုဖြိုရဲရမှာပဲ။ဗါတဲ့တော့အကောင်းကိုလိုချင်ရင်အဟောင်းကိုဖြိုရပါမယ်ဗျာ။အဲ့တော့ဒါကြောင့်မလို့ဦးဇင်းတို့ဒီမိမိတို့သိထားတဲ့ ဒီအတိညာဏ်ဒီပညာပေါ်မှာ ခြေခံတယ်ပေါ့ conventional truth ပေါ့ based on conventional truth ပဲအဲသူကဒီအများဆုံးပေါ်မှာခြေခံပြီးတော့ဦးဇင်းတို့ဒါဟိုရေပုံရဒါရက်တည်နေကြတာပေါ့အများစုသောလူသားတွေတော်တော်အဲ့ဒီ conventional truth ကနေပြီးဦးဇင်းတို့ကတဆင့်တက်ပြီးတော့ဒါ ultimate truth လို့ခေါ်တဲ့တကယ်အရှိတရားပေါ့နော် အရှိတရားပရမတ္ထဓမ္မကိုပရမတ္ထသစ္စာကိုဦးဇင်းတို့ကကူးရအဲ့တော့ဒီတမ္မုဒိသစ္စာလို့ခေါ်တဲ့တမ္မုဒိသစ္စာလို့ခေါ်တဲ့ conventional truth မှာတွေဦးဇင်းတို့ကရက်နေလို့မရအဲ့ကနေပြီးတော့ခုနတကယ်ပရမတ္ထသစ္စာလို့ခေါ်တဲ့တကယ်အရှိတရားပေါ့ ultimate truth ပေါ့အဲအဲ့ကိုဦးဇင်းတို့ကကူးနိုင်အောင်ဒီနာမရူပပြိစေတဉာဏ်ဆိုတာဒါပဲနာမရူပပြိစေတဉာဏ်ဆိုတာကဒီပရမတ္ထဓမ္မတကယ်အရှိတရားဖြစ်တဲ့ reality ပေါ့တကယ်အရှိတရားတွေကိုတကယ်အရှိကိုအရှိတိုင်းသိအောင်ကြိုးစားရတာပေါ့ဒါနာမရူပပရိစ္ဆေဒဉာဏ်ဒါဝိပဿနာဉာဏ်တွေကအစအဲ့နာမရူပပရိစ္ဆေဒဉာဏ်ပိုင်းမှာပေါ့ဒီဒီတကယ်အရှိတရားတွေကိုဦးဇင်းတို့ကသိအောင်ကြိုးစားရမှာဖြစ်တယ်ကောင်းပြီအဲ့တော့ဦးဇင်းတို့ပြီးခဲ့တဲ့အပတ်ကပြောခဲ့တာလေးပြန်ပြီးတော့စကြရအောင်အဲ့တော့ပြီးခဲ့တဲ့အပတ်ကဦးဇင်းတို့ဗာပြောခဲ့တော့ဆိုတော့ဒီတမာရီအာနာပါနလိုကမ္မထာမျိုးနဲ့တမာရီတစ်ခုခုကိုအောင်မြင်မြင် ထူထောင်ထားနိုင်တဲ့သူတော်ကောင်းတယောက်ဖြစ်ခဲ့ရင်တော့ထိုအာနာပါနာလိုင်းကနေပြီးတော့ပဲဆက်ပြီးတော့တမာတိကိုထူထောင်အဲဒီတမာတိတွေကိုထူထောင်ပြီးတော့သရုတ်ဇံလောက်တမာတိရောက်ပြီဆိုတဲ့ပုံကကမ္မထန်ကျุလို့ရတယ်စပြီးတော့ဓာကြီးလေးပါကမ္မထန်ကိုအဲလိုမို့လို့ဒီအာနာပါနာတို့လို့စရှိတဲ့ဒီသမထကမ္မထန်တွေနဲ့လည်းပဲတမာတိတစ်ခုခုကိုအောင်မြင်မြင်ဟိုရှုမထားရသေးဘူးဆိုခဲ့ရင်လည်းပဲဒီဓကမ္မထန်ကပဲစပြီးတော့တမာတိကိုထူထောင်လို့ရတာ အဲ့တော့ဓကမထန်ကဟိုရှေ့ကတမာတိတွေကိုထူထောင်မှုတဲ့သူတော်ကောင်းကလည်းဆိုင်ရဆိုင်ရသမထကမထန်နေနဲ့တမာတိကိုထူထောင်ထူထောင်ပြီးမှဒီဓကမထန်ကိုပြန်ကူအကယ်၍ပဲအခြားကမထန်နေမရှိဘူးသေးတဲ့သူတော်ကောင်းတရားနေတယောက်အနေနဲ့လည်းပဲဒီဓကမထန်ကိုပဲစပြီးတော့ဒါသရုဓာတုဝါဥထံခေါ်တဲ့ဓာကြီးဓာကြီးလေးပါးကမထန်ကိုဒါစရှုရမယ်အဲ့တော့ဓကမထန်ကိုစရှုတဲ့အခါမှာဟိုတလောကပြောခဲ့တဲ့အတိုင်းပဲဒီဓာကြီး၄ပါးရဲ့သဘောတရား၁၂မျိုးပေါ့ပထဝီဓာတ်ကမာကျန်လေးပျော်ချောပေါ့ဆိုတဲ့သဘောတရား၆မျိုး အာဘောဓကေယိုစီးမှုဖွဲ့စည်းမှုဆိုတဲ့သဘောတရား2မျိုးသေဇောဓကေပူမှုအေးမှုဆိုတဲ့သဘောတရား2မျိုးဝါယောဓကေထောက်မှုထောက်တွန်းလို့ခေါ်တဲ့ထောက်ကံထောက်မှုသဘောတွန်းမှုသဘောဆိုတဲ့ဒီသဘောတရား2မျိုးပေါင်းလိုက်တော့12မျိုးပေါ့အဲ့12မျိုးကိုမိမိဒီဓာတ်ကြီး၄ပါးရဲ့ဒီသဘာဝ12မျိုးဒီဦးဇင်းတို့တကယ်မိမိရဲ့အစ္ဆတခန္ဓာကိုယ်မှာလည်းရှိနေတာရုပ်တရားမှာဒါရှိနေတာ ရှင်တဲ့တော့ဦးဇင်းတို့ဒီခန္ဓာကိုယ်ကြီးကိုဒီတက်ကြီးလေးပါးရဲ့သဘောတရား7မျိုးနဲ့စိုက်ပြီးတော့ဒါသုဒ္ဓတို့ဝါဝထန်ဆိုတဲ့အတိုင်းပိုင်းပိုင်းခြားခြားနဲ့လိုမျိုးဒါမိမိကခန္ဓာကိုယ်ဒါရှုပွားသုံးသပ်ရအဲ့လိုရှုပွားသုံးသပ်လို့ကြပြီဒါတော်တော်လေးပေါ့လေဒါအစင်စင်ရှုလာခဲ့လို့များဒါဉာဏ်တွေကထက်မြက်လာလို့ရှိရင်ဘာဖြစ်မလဲဆိုတဲ့အခါကျတော့ဒါဦးဇင်းတို့ဒီ ခန္ဓာကိုယ်ကြီးကပြောင်းပြီးတော့ရေကဲတုံးဖန်တုံးမှန်တုံးကဲသို့အကြည့်တုံးအကြည့်ကဲကြီးတွေ့မယ်ဆိုဒါဒါဒီဓာတ်ဓာတ်ကြီး၄ပါးကမ္မထန်နဲ့ဒါတမာတိကိုဒါဟိုတမာတိထူထောင်တဲ့အပိုင်းမှာဒါတမာတိဥပ္ပစာရတမာတိပေါ့ရတဲ့အထိဒါယူဝသုံးသပ်နိုင်ပြီလို့ဒီလိုပြောလို့ရတယ်အဲ့လိုမျိုးဓကမထန်နဲ့ဒါတမထဘိုင်းအနေနဲ့ဥပ္ပစာရတမာတိဆိုင်အောင်ဒါ သမထပိုင်းအနေနဲ့တော့ဒါကိဆုံးပဲအဲ့လိုရပြီဆိုတဲ့သူတော်ကောင်းတယောက်ကထိုးခန္ဓာကိုယ်မှာရှိနေတဲ့ဒီအကြည်တုံးဖန်တုံးမန်တုံးလို့အတုံးခဲကြီးမှာထပ်ပြီးတော့ဒါဓာတ်ကြီး၄ပါးသဘောတရားတွေကိုဆက်လက်ပြီးတော့ယူပွားသုံးသပ်နိုင်ခဲ့ရင်တော့အဲ့ဒီမှာဘာဖြစ်မလို့ဆိုတော့ဒါပြည့်ညတ်ထဲမှာအသေးဆုံးဖြစ်တယ်ဦးဇင်းတို့ဒါယုတ်ကလတ်တွေကိုစပြီးတော့ဒါဦးဇင်းတို့တွေ့ကြမှာဖြစ်တယ်ပေါ့အဲ့တော့ယုတ်ကလတ်တွေကိုစပြီးတော့တွေ့မယ်ဒါအဘိဓမ္မာအသုံးနှုံးဦးဇင်းတို့ဒီဘက်ကဗုဒ္ဓ စာပေကအတုံးလုံးရတော့ဒါယုတ်ကလပ်လေးတွေကိုစပြီးတော့တွေ့နေပေါ့ယနေ့သိပ္ပံခင်းနဲ့ပြောသိပ္ပံပညာလေးနဲ့ပြောမယ်ဆိုရင်ဒါ quantum လို့ပေါ့တို့အင်မတန်သိငယ်တယ်ဒါပညာအဆင့်ကိုစပြီးတော့တွေ့တွေ့ရင်အဲ့မှာရှိတယ်ယုတ်သဘောတရားတွေတကယ်အရှိပေါ့ယုတ်ပရမတ်သဘောတရားတွေကိုစပြီးတော့ဒါယောဂီတယောက်ကဉာဏ်ပင်ကိုယ်ပိုင်တမ္မာဒိဋ္ဌိဉာဏ်ပညာနဲ့သိအောင်ကြိုးစားကြရအောင်ဖြစ်တယ်အဲ့တည့်တည့်အောင်ကြိုးစားတဲ့အပိုင်းမှာဦးဇင်းတို့ပြီးခဲ့တဲ့အပိုင်းကပြီးခဲ့တဲ့အပတ်ကတော့ဒါယုတ်တရားတွေကိုဒါရှေ့ပိုင်းတဲ့ ဓာတ်ကြီး၄ပါးပြီးတော့ဘောနာကန္နာရတ္တဩဇာဇီဝိတာဆိုပြီးတော့ဒါသဘောတရား၉မျိုးအော်၉မျိုးရပြီနောက်တဲ့အကြည်ယုတ်တွေဆက်ပြီးတော့ဟိုရှုပွားသုံးသပ်လို့ရှိရင်ဒါသုတတကကလအယဓာတကဆိုတာဓာတဆိုတာ30ပဲအကဆိုတာကရှိတာဓာတကဆိုတာ10ခုရှိတာဘာ10ခုရှိတာတုံးဆိုတော့7ခု7ခုလျင်10ခုမြောက်ရှိတော့ဒါယုတ်ကလလို့ဒီလိုခေါ်တာ အဲ့တော့စကုတ္တကကလဆိုတာစကုလျင်စကုမြောက်ရှိသောစကုအကြည်တက်လျင်စကုမြောက်ရှိသောယုတ်ကလဆိုတော့အဲ့ယုတ်ကလကလေးဒီဒါဟိုပြီးကြတဲ့ဘက်ကတော့ပြောပြီးသားပေါ့ပထဝီအာဘောတေဇောဝါယောဘောနာဂန္နာရတ္တဩဇာဇီဝိတပြီးတဲ့ခါကျစကုမြောက်ဖြစ်တဲ့ခုနစကုအကြည်ဆိုပြီးတော့ဒီလိုမျိုးစေကုအဲ့လိုစကုစကုတတကကလရပြီဆိုသောတာတကကလခန္ဓာတတကကလဇင်ဝတတကကလကာယတတကကလဆိုပြီး တခုချင်းရှုပေါ့အဲ့တော့ရှုတဲ့အခါကျတော့ဥမာကာယကြီးရှုပြီးပြီးကာကြီးရှုပြီးမှရှုဟရိယဝတ္ထုရှုဟရိယဝတ္ထုဆိုတာတော့ဒါနန္တရားတွေကအမိတွဲဖြစ်ရပဲတနည်းအားဖြင့်ဘဝင်ကအမိတွဲဖြစ်ရပေါ့ဒါရုပ်တစ်မျိုးပဲသူကတော့မကြည့်ဘူးနှလုံးအိမ်ဝင်ခြင်းမှရှိအဲ့ဒါတွေ့ပြီဆိုတဲ့အခါကျတော့ဘာထက်ယူရမလို့ဘာဝရုပ်တွေဆက်ယူရဘာဝရုပ်တွေဒီတော့ဦးဇင်းတို့ခန္ဓာကိုယ် ဒါအနှံပြမှာရှိနေတာပဲဘာဝယုတ်မှာပုရိသဘာဝယုတ်ယောက်ျားဟုတ်အတိမတ်ခွဲရာဒါအမိုအရာအဋ္ဌိဘာဝယုတ်အမျိုးသမီးဟုတ်တိမတ်ခွဲရာအမိုအရာအချင်းအရာဒါသဘောတရားဒီယုတ်တွေကိုဆက်ပြီးတော့ကြိုးစားရှုရတယ်အဲ့လိုရှုတဲ့အပိုင်းမှာတော့ဟိုနေ့စဉ်ပေါ့နော်နေ့စဉ်ဒါမိမိကဟိုဆရာသမားနဲ့ချင်းကပ်ပြီးတော့ဘယ်အပိုင်းကိုလေ့လာနေပြီဘယ်ယုတ်တွေကိုလေ့လာနေဒီလိုမျိုးတော့ဆရာသမားနဲ့တော့ဆွေးနွေးဖို့တော့နည်းနည်းလိုတာပေါ့အဲ့ ပြီဆိုတဲ့တော်ကောင်းတယောက်ကတစင့်တက်ပြီးမလုပ်ရမလို့ဆိုတဲ့အခါကျတော့နောက်ဒီရုပ်တွေကိုဆက်ပြီးစ조사သိအောင်ရှိပါတော့အဲ့မှာဦးဇင်းတို့ဗာကြံခဲ့တုံဆိုတော့ပြီးခဲ့တဲ့ဘက်ကဒီရုပ်ဒီအစစ်တွေနဲ့မှာဦးဇင်းတို့အာဟာရရုပ်နော်အဲ့ဒါကတော့ဦးဇင်းတို့ဟိုဩဇာပေါ့နော်အစီအစီအနေနဲ့ဒါဟိုပြီးခဲ့ပြီပေါ့ပြီးခဲ့တော့အဲ့မှာရုပ်အစစ်18ပါရှိတာပေါ့ အဲရုပ်စစ်ရုပ်အစစ်၁၈ပါးကိုတော့ဦးဇင်းတို့ဟိုးဒကာကြီးတွေဒကာမကြီးဒီအဘိဓမ္မာကိုလေ့လာမှုတွေသူတော်ကောင်းတွေအနေနဲ့ဒီနေရာလေးမှာဘုဒ္ဓတစ်ချက်ပြီးခဲ့တဲ့ပတ်ကတော့ဦးဇင်းတို့နည်းနည်းတော့ပြောခဲ့တယ်အဲ့ဒါဘာလဲဆိုတဲ့အခါကျတော့ဒီဒီရုပ်၁၈ပါးကိုပေါ့နော်ဒါဘာဝယုံဒီလိုလေးခေါ်နောက်ဒီညမှာနောက်ဆုံးတစ်ခုပြောကြတယ်တမတနာယုတ်တမတနာယုတ်ဆိုတာကတော့ဝိပဿနာဉာဏ်နဲ့သုံးသပ်လို့ຢာကောင်းတဲ့ယုတ်တွေပေါ့ အာဒီဒီရုပ်အစစ်78ပါးသာဖြစ်တယ်အခုပြောခဲ့ပြီးတယ်ဒါပထဝီအာဘောတေဇောဝါယောနောက်တကဝန္နာဂန္ဓာရတဩဇာပြီးတဲ့အခါကျတော့ဟိုဘက်ကစက္ခုနောက်တကဖောတ္တပပေါ့နော်ပြီးတဲ့အခါကျတော့ဟိုဘက်ကစက္ခုသောတာဖောတ္တပဆိုတာကဦးဇင်းတို့အဘောဓာတုကိုစီတံအဘောဓာကိုကျင်ထားတဲ့ဉာဏ်နဲ့ဒါရုပ်သုံးမျိုးကအပေါင်းဖြစ်တယ်ပေါ့ အဲ့တော့ကျန်တဲ့ဓာတ်ကြီး၃ပါးရဲ့အပေါင်းစုကိုဒါဘောဓပါယုံခေါ်ဒီတက်ကကြတော့ဘကဇကုအကြီးသောတာအကြီးခန္ဓာအကြီးဇေဝအကြီးကာယအကြီးပေါ့ဒါအကြီးယုတ်အယုတ်တွေပြီးတဲ့အခါကျတော့ဦးဇင်းတို့ဘာသွားတော့ဆိုတဲ့အခါကျတော့ဟိုဘာဝယုတ်ဘာဝယုတ်အဲဘာဝယုတ်တွေပြီးတဲ့အခါကျတော့ဒီကနဟရိယယုတ်ဟရိယဝတ္ထုယုတ်ဇီဝိတယုတ်အဲဒါဆိုလို့ရှိရင်ဦးဇင်းတို့ဒီတက်မှာအော်အာဟာရယုတ်ဆိုတာယုတ်၁၈ပါဒါကိုယုတ်စစ်၁၈ပါလို့ခေါ်တယ် အဲရုပ်စစ်ဆက်စစ်ပါကခုနတမတနာယုတ်တမတနာယုတ်ဆိုတာဝိပဿနာတွေဝိပဿနာဉာဏ်နဲ့သုံးသပ်ကောင်းသောယုတ်ပေါ့ဒါယုတ်စစ်သို့တော့ဒီအပိုင်းမှာကြတော့ဒီနာမရူပပြိစီတာအပိုင်းမှာတော့အဲ့ဒီရုပ်စစ်တွေရှိရုံနဲ့နာမရူပပြိစီတာဉာဏ်ပိုင်းမှာရုပ်စစ်တွေကိုရှုရုံနဲ့မလုံလောက်ဘူးအလားရုပ်တုတွေကိုပါမိမိတို့ကဆက်ပြီးတော့ရှုပွားသုံးသပ်ရမှာဖြစ်တယ်အဲ့တော့ရုပ်တုတွေနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒါအစအဦးဆုံးစပြီးဒီအာကာသ ဓာတ်ပေါ့နော်အာဂတဓာတုရူပပရိစေတံဆိုတဲ့အတိုင်းပေါ့ဒါအာဂတဓာတ်အစရှိအောင်အာဂတဓာတ်အစရှိတော့အာဂတဓာတ်ကတော့ကဓာတ်ကမထအစလောက်တရားလည်းပဲအကျိုးအကျိုးယောဂီတွေမှာဒါလိုအပ်ရင်သင်ပေးခဲ့တာပေါ့အခုလိုဘိုင်းမှာရှုမယ်ဆိုတဲ့ဒီအာဂတဓာတ်ကိုမြင်အောင်ရှုပါတယ်အဲ့တော့အာဂတဓာတ်ဆိုတာဘာလဲလို့မေးတဲ့အခါကျတော့အာဂတဓာတ်ဆိုတာကဒီဒီအပိုင်းမှာပေါ့ ဒါရူပပရိစီရာလို့ခေါ်တဲ့အတိုင်းရုပ်တရားလေးတွေကိုပိုင်းခြားထားအဲ့တော့သူတို့လိုင်းကနားလည်အောင်ထပ်ပြောခုနရုပ်ကလပ်ကလေးပေါ့ရုပ်ကလပ်ကလေးတစ်ခုနဲ့တစ်ခုရောရှက်ရှုပ်ထွေးမှုမရှိအောင်ဒါပိုင်းခြားပေးထားတဲ့အပိုင်းခြားလေးတွေပေါ့အဲအဲ့ဒါကိုဒါရူပပရိစီတာဒါအာဂါတဓာတ်အာဂါတဓာတ်အဲဒါကိုလည်းပဲယောဂီကဟိုနားလည်နားလည်အောင်သဘောပေါအောင်ဆက်လက်ရှုအောင်ဖြစ်တယ်သို့တော့ ဒီအပိုင်းကအခုယုတ်ကလတ်တွေကိုမြင်ပြီးတော့ယုတ်ကလတ်တွေကိုဓာတ်ခွဲနေတဲ့သူတော်ကောင်းတယောက်တော့သူကဘာမှမခက်တော့မခက်တော့ဘူးဆိုတော့ဒီကနာကိုကိုစိုက်ပြီးတော့ရှုလိုက်လို့ရှိရင်လည်းပဲသူကယုတ်ကလတ်တွေမြင်သွားယုတ်ကလတ်တွေမြင်တော့အဲယုတ်ကလတ်တွေတစ်ခုနဲ့တစ်ခုရောချက်ရှုပ်တွေးမှုမရှိအောင်ပိုင်းခြားထားတဲ့ဒီအပိုင်းခြားလေးဒီအာဂရတန်လို့ဒီလိုပြောလိုက်လို့ရှိရင်လွယ်လွယ်နဲ့သူတော်ကောင်းတယောက်ကဒါနားလဲသွားနားလဲသွားအဲ့တော့ဒါဦးဇင်းတို့ယုတ်အတူတဲကစပြီးတော့ဒါအာဂါတဓာတ်ကိုစရှုလို့ရပြီလို့ဒီလိုပြောလို့ရတယ် ရပြီဆိုရင်နောက်တစ်ဆင့်တက်ပြီးတော့ဦးဇင်းတို့ဝိညာဉ်ယုတ်နှစ်ပါးရှုရဝိညာဉ်ယုတ်နှစ်ပါးကာယဝိညာဉ်တိဝစီဝိညာဉ်တိအဲ့ကာယဝိညာဉ်ဝစီဝိညာဉ်ကိုရှုကျင်တဲ့သူတော်ကောင်းတည်လည်းပဲကာယဝိညာဉ်အရာကာယဝိညာဉ်ဆိုတာကိုယ်မူရာဖြင့်သိစီတာပဲကိုယ်မူရာဖြင့်သိစီတယ်ဆိုတာဘာပြောတာလဲဆိုတော့ဆိုကြပါစို့ဦးဇင်းတို့အခုကိုယ်မူရာနဲ့ဒုဒကကြီးဒကမကြီးတို့ဒါဟိုလက်ရက်ပြလိုက်တယ်ဆိုရင်ဒါအော်ဒါငါ့ကိုခေါ်တာ ဒီအမူအရာလေးတခုပေါ့ဒီအမူအရာလေးကြီးတာငါ့ကိုခေါ်တာအကယ်၍ဦးဇင်းတို့ကတို့ပြောတယ်ဒါငါ့ကိုသွားခိုင်းနေတာစသည်အပြင်ဒီအမူအရာလေးပေါ့ဒီရုပ်အစစ်တွေကဒီအချင်းရာအမူအရာလေးပဲဒီအမူအရာလေးကြောင့်သူကဒီဟိုတိတာပေါ့နော်အဲ့ဒါကာယဝိညာဉ်ကိုအမူအရာနဲ့တိစီတာအဲ့တော့ကာယဝိညာဉ်အဲ့လောက်ကိုလည်းမိမိကသိအောင်ရှုရတယ်ယောဂီတယောက်ကသို့တော့ဒီအပိုင်းတွေကတော့ရုပ်စစ်တော့မဟုတ်ဘူးရုပ်စစ်တော့မဟုတ်ဘူးသို့တော်လည်းပဲရှုလို့တော့ရတယ်လို့တို့တော့နားလည်ထားရ ကောင်းပြီအဲ့ဒါအမှုရာပေါ့အမှုရာအချင်းရာနဲ့သိကြတာဒါကာယဝိညာဉ်ခေါ်တယ်နောက်ဝစီဝိညာဉ်ဝစီဝိညာဉ်ဆိုတာကတော့ခုနဒီနှုတ်နဲ့ပေါ့သိကြတာပေါ့နှုတ်နဲ့သိကြတာကိုဒါဝစီဝိညာဉ်လို့ဒီလိုခေါ်တာပဲအဲ့တော့နှုတ်နဲ့သိကြတာဆိုတော့ဘာပြောတာလို့ဆိုတော့ခုနလိုပေါ့ဒီစကားလေးနဲ့ပေါ့စကားလေးနဲ့ပြောလိုက်တာလောင်းဟီသွားဟီစသည်အဖြစ်ပေါ့နော်အဲမှန်တယ်မှားတယ်အဲဒါလှုပ်သိနေဒါမလှုပ်သိဘူး ဒါပြောတာနှုတ်နဲ့ပြောတာ။ဒါအမူအရာနဲ့ဦးဇင်းတို့ဒါလှုပ်တင်တယ်မလှုပ်တင်ဘူးဒါစိုင်းပြလို့ရတာ။အဲဒါကကာယဝိညာဉ်။အနှုတ်နဲ့ပြောပြီးဒါလှုပ်တင်တယ်ဒါမလှုပ်တင်ဘူးဆိုရင်ဒါနှုတ်ပြောလိုက်တယ်နှုတ်နဲ့သိစေတာပေါ့ဒါဝစီဝိညာဉ်။အပြီးတဲ့အခါကျတော့ဦးဇင်းတို့ဗာရှိတယ်ဆိုတော့ဝိကာရယုတ်တိဆက်ရှိပါအဲ့ဒါကဘာလဲဆိုတဲ့အခါကျတော့အခုအဲ့ဒါဦးဇင်းတို့ပြန်ပြီးတော့ပြောမယ်ဆိုရင်အာကာသတတ်တခုရပြီနောက်တခါကာယဝိညာဉ်ဝစီဝိညာဉ်ရပြီပေါ့နောက်ကျန်တာဘာကျန်ဆိုတော့ ရူပတ္တလဟုတာရူပတ္တလဟုတာဆိုတာကဘာပြောတာလဲဆိုတော့ယုတ်တရားတို့ဤပေါ်ပါမှုသဘောပဲယုတ်တရားတို့ဤပေါ်ပါမှုသဘောဒါကို ရူပတ္တလဟုတာလို့ခေါ်အဲ့ယုတ်တရားတို့ဤပေါ်ပါမှုသဘောကဘယ်ပေါ်မှာအခြေတည်လို့ဆိုတော့ဦးဇင်းတို့စိတ်ဥဒုအာဟာရအပေါ်မှာအခြေတည်တယ်ဆိုလိုရင်းပြောချင်တာကသူတို့ကစိတ်ဒဇစိတ်ကြောင့်လည်းဖြစ်နိုင်တယ်ဥဒုဇဥဒုကြောင့်လည်းဖြစ်နိုင်တယ်အာရဒအာဟာရကြောင့်လည်းဖြစ်နိုင်တယ်သူက အဲ့ဒါကိုဒါရူပတလဟုတ်တာပေါ့အဲ့တော့ဘာပြောတော့တော့ဥမာစိတ်ဓာတ်တွေသိပ်ပြီးတော့ရှင်လန်းနေတယ်ဝမ်းမြောက်စရာဖြစ်နေတယ်အဲ့မှာဆိုရင်သူကရူပတလဟုတ်တာဆိုတဲ့ယုတ်တရားတွေပေါ်ပါနေတာပေါ့သိပ်ပြီးတော့ဝမ်းမြောက်ဝမ်းသာရှိနေတယ်ဒီကတက်ကြွနေအတက်ကြွနေအတကလေးမှာစိတ်ဓာတ်တွေကသိပ်ပြီးတော့မရှင်မလန်းဖြစ်တယ်အဲဒါဆိုလို့ရှိရင်သူကရူပတလဟုတ်တာမဖြစ်နိုင်တော့ဖြစ်ဖို့ဒါအကြောင်းနေသွားပြီပေါ့နော်ထို့တူပဲသူကခုနဥဒုပေါ့ ရာတုတုလေးကကောင်းနေတယ်ရာတုတုလေးကောင်းလို့ရှိဘာဖြစ်တော့အဲနေရထိုင်ရတာကောင်းတယ်ပေါ့ပေါ့ပါပါရှိတယ်ဟောရာတုတုကနည်းနည်းပြင်းလာပြီဟိုတခိုက်တို့ဘက်ဆိုရင်တော့ဒီချိန်ရာတုတုဘယ်လိုလဲလည်းမသိဘူးအေးတဲ့ဘက်နဲ့ပြင်းမလားမသိဘူးဦးဇင်းတို့ကအခုကြတော့ပူတဲ့ဘက်နဲ့ပြင်းလာပြီအခု၂ရက်၃ရက်လောက်ရှိပြီရာသီကပြောင်းတော့အသိပ်ပြီးတော့အဲချောင်းစိုးနာစီနဲ့တိတ်နေမကောင်းခြင်းရာသီကချက်ချင်းပြောင်းသွား temperature ကဟိုအများကြီးကွာသွားတာပေါ့နော်အခုဆိုဦးဇင်းတို့က temperature က30 လောက်ဖြစ်နေပြီ30လောက်ဖြစ်နေပြီတော့နေရတာတော်တော်အဆင်မပြေတော့ရှေ့ရောက်ပြီးတော့အခုတရားပွဲစောတော့လေဦးဇင်းတို့ဒီမျိုးနည်းနည်းကောင်းနေတယ်နည်းလေးနေမြင့်နေပို့ပြီးတော့ပူလာလေညဆိုလည်းပဲအဲ့လိုအဆင်မပြေတော့ဘူးအဲ့ဒါအဲကွန်လေးမီးရှိတော့လေတော်သားပါမီးမရှိရင်တော်တော်ကိုအခုသိအဆင်မပြေဘူးပေါ့နော်အခုကြက်ကြက်မကြီးကအဲ့ဒါဘာပြောတော့လို့ဆိုတဲ့အခါကျပြောချင်တာကဥတုကြောင့်ဘာကြောင့်တော့ ဥဒုကြောင့်ခါကြတော့ဥဒုကဖောက်ပြန်ပြန်တော့လေပဲဥဒုကမမျှတပြန်တော့လေပဲဘာဖြစ်တုံဆိုတော့ခဏဒီရူပတ္တလဟုတာခေါ်တယ်ဒါယုတ်တရားတွေကပေါ်ပါမှုဒါလမ်းစမ်းမှုဒီလိုမျိုးမဖြစ်တော့မဖြစ်ဘူးပေါ့ဒါကဥဒုကြောင့်ဖြစ်နောက်အာဟာရအာဟာရကလည်းခုနတင့်တင့်လျောက်ပတ်တဲ့တင့်တော်တဲ့အာဟာရမျိုးကိုရရင်ရူပတ္တလဟုတာဖြစ်နိုင်သူတို့ကခုနယုတ်တုဖြစ်တဲ့အတွက်ကြောင့်ဒီယုတ်တရားတွေကဟိုပေါ်ပါလာရင်သူတို့ဒါရူပတ္တလဟုတာလို့ခေါ်တာပဲယုတ်စစ်တွေက အဲ့တော့ဒီရုပ်စစ်တွေကတော့ခုနကံစိတ်ဥဒုအာဟာရကြောင့်ဖြစ်နိုင်တယ်အခုဒီရုပ်အတုတွေကတော့အခုဒီမှာဆိုလို့ရှိရင်ဦးဇင်းတို့စိတ်ဥဒုအာဟာရကြောင့်ဖြစ်တာအဲ့တော့အာဟာရလေးကမြတ်တာနေလို့ရှိရင်တင်းတင်းလျောက်ပတ်တဲ့အာဟာရလေးကိုဒါဟိုရနေပြီဆိုရင်ခန္ဓာကိုယ်ကပေါ်ပေါ်နေရူပတ္တလဟုတ်တာဖြစ်နိုင်အရူပတ္တလဟုတ်တာလည်းခုနပြောသလိုပေါ့ဒီအကြောင်းသုံးမျိုးတစ်မျိုးမျိုးကြောင့်ဒါရူပတ္တလဟုတ်တာမိမိတို့ရုပ်တရားတွေပေါ်ပေါ်ပေါ်ပေါ်နေလို့ကောင်းတယ်သွားလို့ကောင်းတယ်ဆိုဒါရူပတ္တလဟုတ်တာဖြစ်နေတာပဲဒါလိုနားလည်ရနောက်တစ်ခါကျတော့ ရူပတ္တမုဒုတာရူပတ္တမုဒုတာဆိုတာကကြတော့ယုတ်တရားတို့ဤနူးညံ့မှုနူးညံ့မှုဆိုရဲတို့တကကြီးဒီမှာရေးဒီညံမှာတော့နည်းနည်းပေါ့ဥမာတကလေးရာတိဥဒုဥဒုပဲဆိုကြပါဥဒုကတိတ်မများတာရင်တကလေးယုတ်တရားတွေကမနူးညံ့မနူးညံ့တော့ကိုရဆန်းတာလွယ်သေးလားလွယ်ကူပါဘူးပြမလွယ်ကူတော့တိတ်ပြီးအေးတယ်အာဆိုရင်ဒါကိုရဆန်းတာဆိုရင်ဒီတော့အဲဒါဥဒုကြောင့်ပေါ့ဒါဖြစ်နိုင်တယ်နောက်တကတို့တူပဲစိတ်ကြောင့်အာရကြောင့်ဒါဖြစ်နိုင်တာ အာရကြောင့်ဒီလိုအကြောင်းတရားတွေကြောင့်ဒါယုတ်တရားတွေနုညံမှုရှိခြင်းမရှိခြင်းပေါ့အဲ့တော့ယုတ်တရားတွေနုညံတယ်နုနုညံ့ညံ့ရှိတယ်ဆိုတာရူပတ္တမူလတာလို့တလူနားလည်ရမှာဖြစ်တယ်။နောက်ရူပတ္တကံမညတာရူပတ္တကံမညတာဆိုတာဘာပြောယုတ်တရားတို့ရဲ့အမှုနိုင်ကောင်းမွန်စွာခံရမှုတဘောအဲ့တော့ကခုနလိုပေါ့လုပ်ငန်းတစ်ခုလုပ်တော့မလို့အဲ့လုပ်ငန်းပေါ်မှာအစင်သင့်ပေါ့ခုကစ်လို့ပြောရင်တော့အဲ ever ready ပေါ့နော်အမြဲတမ်းအစင်သင့်ဖြစ်နေတာအမြဲတမ်းအစင်သင့်ဖြစ်နေတယ်ဖြစ်နေတယ်ဆိုတာကခုနဒီ ဟိုစိတ်ဥရုအာဟာရဒီ၃မျိုးကတမျိုးမျိုးတော်၎င်း၃မျိုးလုံးတော်၎င်းသိပြီးတော့မျှတနေတယ်တင့်တင့်နေတယ်ဆိုရင်ဒါအမြဲတမ်းခန္ဓာကိုယ်ကအခန့်တင့်ပေါ့အစင်တင့်ဖြစ်နေတယ်ဘယ်မှုကိုပဲလှုပ်လို့တရားထိုင်မယ်ဆိုလည်းပဲခန္ဓာကိုယ်လေးကတခါတည်းကိုဟိုအစင်တင်ပဲထိုင်လို့ပြုလို့ကောင်းတယ်အစင်တင်ဖြစ်တယ်တရားထိုင်ဖို့အစင်တင်ဖြစ်နေတယ်ဒါပေမဲ့တခါလေးမှာရာဇီဝရုအဲတော့မဟုတ်စိတ် ဒါတို့မို့အာဟာရပေါ့တမမညှိညွတ်တော့ဘူးအစိတ်ထဲမှာအစင်မပြေဘူးဆိုလည်းပဲတခါလေးမှာတရားထိုင်ဖို့ရန်အစင်နဲ့မဖြစ်ဘူးအချိန်မြန်နေနဲ့ပြန်ပေးရတယ်လေ့ကျင့်ရတယ်အဲမလေ့ကျင့်လို့ရှိရင်သူကအစင်နဲ့မဖြစ်တော့စိတ်ထဲမှာအစင်မပြေလို့အခက်မတင်လို့ဘာဖြစ်လို့သူကစိတ်ကြောင့်ဖြစ်စီတာစိတ်တစရုပ်အော်ဥဒုလည်းထုတ်လို့ပဲခုလိုပေါ့ဥဒုကသိပြီးမမျှတာဘူးဆိုရင်အတရားထိုင်ဖို့အသူတော်ကောင်းအလုပ်တွေလုပ်ဖို့အစင်နဲ့မဖြစ်ပြန်ပြန်ပြီးတော့အစင်နဲ့ဖြစ်အောင် သူကပရိကံပြန်လုပ်ရတာပြန်ပြီးတော့လေ့ကျင့်ရတယ်အဲအဲ့သဘောပဲပေါ့အဲအာဟာရလည်းထို့တူပဲအဲဒါကြောင့်မလို့ဒါအလုတ်တစ်ခုကို လုပ်ဖို့ရန်ဒီအမှုနိုင်ခန့်နေဆိုတာအမှုဒီအလုပ်တစ်ခုလုပ်ငန်းတစ်ခုလုပ်ဖို့ရအစဉ်အသင်လေးတင့်တော်တဲ့အနေအထားမျိုးလေးရှိနေခြင်းပေါ့အဲ့ဒါကိုတော့ဒါရူပတ္တကမ္မညတာလို့ခေါ်တယ်အပြီးတဲ့အခါကျတော့ဝိညာဉ်ယုတ်နှစ်ပါးကတော့ဒီထဲမှာပါပြီးတာပေါ့အဲ့တော့ဦးဇင်းတို့ကဘယ်နှမျိုးရပါလဲဆိုတော့ယုတ်လူတွေကဆိုရင်အာဂါတဓာတ် နောက်ပြီးတော့ကာယဝိညာဉ်ဝစီဝိညာဉ်ပြီးတဲ့ကရူပတ္တလဟုတာယုတ်တရားတွေရဲ့ပေါ်ပါမှုရူပတ္တမုဒုတာယုတ်တရားတွေရဲ့နူးညံ့မှုရူပတ္တကမ္မညတာယုတ်တရားတွေကလုပ်ငန်းကိစ္စ၌အစဉ်တင်အခန်းတင်ဖြစ်နေမှုဆိုတဲ့ဒါ6မျိုးပေါ့ပြီးတဲ့အခါကျယုတ်တရားဒီယုတ်အတူတရားက10မျိုးရှိတော့နောက်4မျိုးကျန်တယ်အဲဒါကတော့ဥပဇေယတဏ္ဍိဇရတာအနိစ္စတာပဲအဲ့တော့ဥပဇေယတဏ္ဍိဇရတာအနိစ္စတာနဲ့ပတ်သက်လို့ဥပဇေယ ဥပဇေယဆိုတာကတော့ဦးဇင်းတို့ဒီဘဝတကုဏရုပ်အစစ်တို့ဤရှေးဥစွာစာယူဖြစ်ခြင်းသဘောနောက်တကအိန္ဒြေပြည့်စုံသည့်တိုင်အောင်ဘဝတကုဏရထိုက်သမျှသောယုံများပြည့်စုံသည့်တိုင်အောင်ရုပ်အစစ်တို့ဤဒါတိုးတက်၍ဖြစ်ခြင်းသဘောဆိုပြီးဒီလိုပြောလို့ရတယ်အဲ့တော့ဦးဇင်းတို့ဆိုကြပါစို့ဟိုနံပါတ်1အဓိပ္ပာယ်ရပါဘဝတကုရုပ်အစစ်တို့ဤအစာအုပ်ဆုံးဖြစ်တာ တော့ဆိုကြပါစို့ဦးဇင်းတို့ကလူဘဝရောက်တဲ့သူတော်ကောင်းတယောက်လူဘဝရောက်တဲ့သူတော်ကောင်းတယောက်နဲ့လူဘဝအမိဝမ်းတို့ရင်စပြီးပြိတ္တန်နေနေတယ်အဲလူဘဝစပြီးပြိတ္တန်နေနေတဲ့အခါမှာလူဘဝစပြီးပြိတ္တန်နေလို့ရုပ်အမျိုးအစားကဘယ်နှမျိုးပဲရှိတော့30ပဲရှိတယ်ဘယ်နှမျိုးရှိတော့ရုပ်အမျိုးအစား30ပဲရှိပါသေးတယ်ဗျာယုတ်လက်က3မျိုးယုံမျိုးစားက30ဒါပဲရှိတယ်တိုးတော့အရေအတွက်တော့ပြောတာမဟုတ်အရေတက်ကတော့ဦးဇင်းတို့ဆိုယုတ်လက်3မျိုးရှိတယ်ဆိုတော့အမကာယတတကကလတ် ကာယပေါ့ကာယအကြီးပါတဲ့ဓာတကကလတ်ကာယဓာတကကလတ်နောက်တကပြန်ပြောမယ်ပေါ့နော်ကာယကာယဓာတကကလတ်နောက်တကဘာဝဓာတကကလတ်နောက်တကဟရယဓာတကကလတ်ဒါအသိစိတ်တွေမိတွဲဖြစ်တိတန်တွေစိတ်ကလေးမိတွဲဖြစ်ဖို့ဆိုအသိစိတ်တွေမိတွဲဖြစ်မယ်ဟိုဟိုဟရယဓာတကကလတ်ပေါင်းလိုက်တော့အဲယုတ်ကလတ်၃မျိုးပဲရှိတယ်နှုတ်တော့ယုတ်ကလတ်၃မျိုးရှိပြီမယ်ဒီဟာကယုတ်ကလတ်၃မျိုးခုနပြောတဲ့ကာယတတကကလဘာဝတတကကလဟရိယတတကကလဆိုဒီယုတ်ကလ၃မျိုး ယုတ်ကလ၃မျိုးမှာတစ်မျိုးမျိုးမှာတသကကလဆိုရယ်10ခုဖြစ်တဲ့အတွက်ယုတ်အမျိုးအစားကဒါ10အဲ30ပေါ့နော်သို့တော့ဒါဒီအရေးအတွက်အနေနဲ့တော့ဒီမှာစက္ခုတသကကလတီလည်းပဲအများဆုံးမှာတော့ကာယတသကကလတီလည်းများစွာရှိနိုင်တယ်နောက်ဘာဝတသကကလတီလည်းများစွာရှိနိုင်တယ်နောက်ဟရိယတသကကလတီလည်းများစွာရှိနိုင်တယ်သို့တော့အရေးအတွက်ကြည့်ရင်တော့အဲ့ဒီအမိဝမ်းတွဲကိုစပြီးဦးဇင်းတို့နေတဲ့သူတော်ကောင်းတယောက်မှာအဲ့ယုတ်ကလ၃မျိုးပဲရှိတယ် ကျန်တဲ့ဥမာဇက်ကုတ္တကကလည်းအဲ့ချိန်မှာမဖြစ်သေးဘူးအကာတတကကလည်းသောတာတတကကလည်းမဖြစ်သေးဘူးဂါဏတတကကလည်းမဖြစ်သေးဘူးပေါ့အဲ့တော့ပြန်ပြောမယ်ဆိုဒီရုပ်အမျိုးအစားအနေနဲ့ကြည့်မယ်ဆိုရင်အဲရုပ်ကလပ်3မျိုးရုပ်အမျိုးအစား30ပဲစဖြစ်တယ်လူသားတွေအဲ့အမိဝမ်းထဲမှာစဖြစ်တဲ့အဲ့အခိုက်ကလေးမှာဖြစ်တဲ့ဒီရုပ်တရားတွေကိုဒါဥစဉ်ဥပါစီယလို့ခေါ်တာပဲပြောချင်တာကအဲ့တော့ရုပ်အမျိုးရုပ်ကလပ်အမျိုးအစားအနေနဲ့ဘယ်နှမျိုးပဲရှိတယ်ဆိုတော့3မျိုးပဲရှိတယ်ဘယ်နှမျိုးရှိတော့ ရုပ်အမျိုးအစား၃မျိုးရှိပါတယ်ဗျာရုပ်အမျိုးအစား၃မျိုးပဲရှိတယ်ဒါဦးဇင်းတို့ဒါဟိုလူသားတွေမှာစပြီးတော့ဖြစ်ရင်ပေါ့လူသားတွေမှာစပြီးတော့ဖြစ်တဲ့အခါအဲ့တော့အဲ့ဒါမျိုးကိုဒါဥပါစရာနောက်တစ်ခါဦးဇင်းတို့အင်းဒလေးတွေမပြည့်စုံခင်ပေါ့အင်းဒလေးပြုတ်ကခုနစက်ကုံတွေဆိုရယ်စက်ကုအကြီးမရသေးဘူးသောတာအကြီးမရသေးဘူးမိဝမ်းတွေနဲ့မှာစနေခိုက်မှာသောတာကြီးဂါနာကြီးဇိန်ဝါကြီးကဇိန်ဝါကြီးပေါ့ဒါမျိုးတွေမရသေးတဲ့အခိုက်အဲ့ရနဲ့တပြေးပြေးနဲ့ဒီအင်းဒလေးတွေပေါ့ မျက်စိနာနာလျာကိုစိတ်ဆိုဒီအိန္ဒိတွေပြည့်စုံနေတိုင်အောင်ဖြစ်နေတဲ့ဒီဖြစ်နေခိုင်မှာဖြစ်တဲ့ရုပ်တရားတွေကိုဒါဥပါစရာရုပ်တွေစပြီးတော့ဖြစ်မှုလို့ဒါလိုခေါ်တယ်ဒါလိုနားလည်ရဒါကတော့ဦးဇင်းတို့ဒါယောဂီတယောက်အနေနဲ့တော့မြင်ဝမ်းတွဲကိုလှမ်းပြီးတော့မြင်အောင်ရှုနိုင်တဲ့သူတော်ကောင်းဆိုအဲ့ဒီဟာကြတော့ပို့ပြီးတော့ကိုယ်ကိုယ်ပြပြနေသူတို့ကတော့နားလည်ပါတယ်တကယ်အထုတ်တဲ့သူတော်ကောင်းတယောက်နောက်တစ်ခါတန်တတိတန်တတိဆိုတာကတော့ဘာပြောရမလဲဘဝတစ်ခု၌အင်းဒီပြည့်စုံပြီးနောက်ရုပ်စိတို့၏ ဒါရှေ့နှစ်နောက်အစဉ်မပြတ်ဒါအချိန်ကာလပိုင်းခြား၍ဒါဖြစ်နေမှုသဘောပဲအဲအစဉ်ဆက်မပြတ်ပေါ့အထက်ထက်ဖြစ်နေနေအဲ့တော့ဆိုပါဆိုဦးဇင်းတို့ဒီအိန္ဒြေတွေစုံကြီးသွားပြီသူတော်ကောင်းတယောက်အနေနဲ့အမိဝမ်းထဲမှာမျက်စိနာနာလျာကိုစိတ်ဆိုအိန္ဒြေတွေပေါ့ခမ၅ပြာအကုန်ထွက်ပြီအိန္ဒြေတွေပြည့်စုံသွားပြီဆိုတော့ဒကာကြီးတွေစိတ်ပညာရတော့ပိုတိတိကျကျ အဲ Google မှာဆိုလို့ရှိရင်တော့လေ့လာလို့ရတာပေါ့ဒါဘယ်နှစ်ပတ်လောက်ဆိုရင်ဒီအင်ဒရီတွေစုံမလဲ17ပတ်လောက်ပါဗျာ17ပတ်လောက်ဆိုဒါအင်ဒရီတွေစုံပြီအဲ့လိုအင်ဒရီတွေစုံသွားပြီဆိုတဲ့အခါကျတော့အဲ့ရနေစပြီးနောက်ပိုင်းပေါ့ဘဝတစ်ခုအခုမွေးလာပြီအမိဝမ်းထဲကနေပြီးတော့ဒါမရှိတန့်စင်ဖွားမြင်တဲ့အချိန်ကစပြီးတော့အခုဒီစွတိပြတ်ကြီးသေလွန်သည့်အချိန်မတိုင်ခင်အထိပေါ့ အဲမသေးခင်အချိန်ဘဝတစ်လျှောက်လုံးမှာတောက်လျှောက်ဖြစ်နေတယ်အဲအထက်ထက်ပေါ့ယုတ်တရားတွေဖြစ်ပြီးတော့ပြက်မယ်ဖြစ်ပြီးတော့ပြက်မယ်အဲ့လိုတောက်လျှောက်ဖြစ်နေတဲ့ဖြစ်မှုတွေကိုလည်းပဲဒါတန်တတိလို့ခေါ်အဲ့တော့ခုနဥပဇေယတန်တတိဥပဇေယလည်းဖြစ်တာပဲတန်တတိလည်းဒါဖြစ်နေတာပဲသို့တော့ဥပဇေယကစပြီးတော့အင်းဒီမပြည့်စုံခင်တွင်းမှာဖြစ်နေတယ်လို့ဒီလိုသဘောပေါက်ရအောင်စဖြစ်တဲ့အချိန်ကစပြီးတော့ဘဝတကုစဖြစ်တဲ့အချိန်ကစပြီးတော့အင်းဒီမပြည့်စုံတွင်းဖြစ်နေတဲ့ယုတ်တရားတွေကိုဒါဥပဇေယလို့ခေါ်ပြီးတော့တန်တတိရတော့အဲ့အင်းဒီပြည့်စုံပြီးတဲ့နောက် အဲ့ဒါသုတိပြတ်ကြီးသေလွန်မှုမတိုင်ခင်အတွင်းပေါ့ဒါဖြစ်နေတဲ့ဒါဖြစ်မှုတွေကိုဒါတန်တတိလို့ခေါ်တယ်။အဲကတော့ဦးဇင်းတို့ဖြစ်မှုဆိုတော့ယုတ်တရားတွေရဲ့ဖြစ်မှုတို့တို့ပြောလိုက်ရင်ရပါမယ်ဒါတတ္တဝါတွေရဲ့အိန္ဒြေဇယိုက်ကိုကြည့်ပြီးတော့တို့ပွဲဟောရခြင်းဖြစ်တယ်ပေါ့။အဲဒါနှစ်မျိုးနောက်တစ်ခါဇရတာဇရတာဆိုတော့ဒီရုပ်စစ်တို့ရဲ့ယဉ်ကျေးမှုသဘောပေါ့ရုပ်စစ်တို့ရဲ့ယဉ်ကျေးမှုသဘောဆွေးမြေ့ဦးမြင့်ခြင်းသဘောပေါ့အဲရုပ်တရားတို့ဤယဉ်ယဉ်ခြင်းအိုခြင်းဆွေးမြေ့ခြင်းသဘောကိုဒါ ဇရတာလို့ခေါ်တာပဲအဲ့တော့ယုတ်တရားတို့ရဲ့ယဉ်ကြီးဆွေးမြေ့ခြင်းအိုခြင်းဆိုတာဘာပြောတာတော့ဆိုတော့ဦးဇင်းတို့ကပြောခဲ့သလိုပေါ့ယုတ်တရားတွေဒီဖြစ်တည်ပြည့်ဆိုပြီးဒီလိုရှိတာပေါ့သုံးမျိုးရှိတယ်ဖြစ်မယ်သူတို့ကယုတ်တရားတွေယဉ်ဆုံးစပြီးတော့ဖြစ်မယ်ဖြစ်ပြီးတာနဲ့သူကတီးနေမယ်တီးပြီးတာနဲ့ပြက်မယ်ပေါ့ဒီသုံးမျိုးရှိတာအဲ့သုံးမျိုးရှိတဲ့ကောင်ကဖြစ်တဲ့အချိန်ကိုစစပြီးတော့အိန္ဒိယမပြည့်စုံခင်ဖြစ်တာကိုဦးဇင်းတို့ဥပစရာလို့ခေါ်တယ် အင်းနဲ့ပြည့်စုံပြီးတဲ့နောက်ဖြစ်တာကိုတန်တတိလို့ခေါ်တယ်ဒါဖြစ်တော့ဖြစ်တာပြီးတဲ့အခါကျတော့ဥပစေယဥပစေယတန်တတိပြီးတော့ခုဇရတာဇရတာအိုတယ်ဆိုတာဘာပြောတာတော့ယုတ်တရားတွေအိုတယ်ဆိုတာခုနက तू ကဖြစ်တည်ပြည့်ဆိုရယ်ဒီသုံးမျိုးထဲမှာဖြစ်ပြီးတဲ့အချိန်မှာဒီမပြတ်ခင်အတွင်းမှာတည်မှုဆိုတာရှိတယ်အဲ့တော့ဒီမှာစိတ်တက္ကနာအနေနဲ့ကြည့်မယ်ဆို तू ကပိုးရှင်းတယ်စိတ်တက္ကနာ51ချက်ဖြစ်တဲ့အတွက်ကြောင့်ဈာထဲမှာတည်နေတယ်ပေါ့ဖြစ်မှုနဲ့ပြတ်မှုကိုထုံဈာထဲမှာ49ချက်ရှိတာပေါ့အဲ့ဒီအတွင်းမူဒါဦးဇင်းတို့ဇရတာလို့ခေါ်တာ အကယ်၍သူခဏကြီးနဲ့ပြန်တော့ဆိုတော့ဖြစ်တီပြက်သုံးမျိုးထဲမှာဒါတီးနေတဲ့အချိန်ပေါ့တီးနေတဲ့အချိန်ဒီဒါသရတာပဲအိုးနေတာပဲအဲ့တော့ဒကာကြီးတို့ဦးဇင်းတို့ကကိုကဘာဖြစ်နေအောင်ဆိုတော့အိုးနေတာပဲအိုးနေတာပါခင်ဗျာအဲဒကာကြီးအိုးလာကြတော့တိတ်မပြောချင်ဘူးတင်ဟမ်ကဲထားအဲ့တော့ဦးဇင်းတို့ကဘာပြောဆိုတော့အေးဒါဖြစ်ပြီးရဲ့အချိန်ကနေမသေးခင်တွင်းမှာပေါ့ဒါ အိုးနေတိုးတော့ဒီညမှာယုတ်တရားတွေရဲ့ဒီခဏသူခဏနဲ့ကြည့်မယ်သူဖြစ်တည်ပြက်ဆိုတဲ့ဒီ၃မျိုးထဲမှာဒါဒီဒီတီးနေတဲ့အချိန်ပေါ့ဒီနေတဲ့အချိန်ဒါဇရတာလို့ခေါ်တယ်အိုမင်းရင်းရောမှုအဲနေပြီးတော့နောက်ဘာဖြစ်တော့ဆိုတော့အနိစ္စတာအနိစ္စတာဆိုတော့ဒါယုတ်တရားတို့ဤယုတ်အစ်တို့ဤပြက်ချင်းသဘောပဲအဲ့တော့ယုတ်တကုတည်ဆိုကြပါစို့ခုနပြောသလိုပေါ့ခဏငနဲ့ကြည့်လို့ပဲ50တစ်ချက်ဆိုလဲသူကဖြစ်မယ်ပြီးတော့တည်တဲ့အချိန်ဒီမယ်နောက်ဆုံးမှဒါသူပြက်မယ်ပေါ့အဲ့ပြက်တဲ့အချိန်ကိုဒါဇရတာခေါ်တာယုတ်တရားရဲ့ဒါဟို မဒနာတာလို့ခေါ်အိဋ္ဌတာလို့ခေါ်ယုတ်တရားတို့ပဲပြတ်တာအဲ့တော့ဒါဒီဘဝတစ်ခုမှာသုတိပြတ်ကြီးသေလွန်သွားတာမျိုးတော့မဟုတ်ဘူးဘဝမှာတော့ယုတ်တရားအထက်ကထက်ကဖြစ်ဒါပေမဲ့ဖြစ်လာတဲ့ယုတ်ကဖြစ်တည်ပြီးတော့ပြတ်သွားတဲ့အချိန်ကိုပဲဒါအိဋ္ဌတာလို့ခေါ်တယ်အဲ့ဒါကိုနားလည်လွယ်အောင်ရှုရတာပေါ့အဲ့လိုနားလည်ပြီးဆိုရင်တော့သူတော်ကောင်းတယောက်ဒီဒါကဘာလဲလို့ဆိုတဲ့အခါကျတော့ယုတ်တရားကိုဒါတမာဒိဋ္ဌိဉာဏ်ပညာနဲ့ဒါသိပြီယောအမျိုးအစား28ပါးလုံးကိုသိပြီလို့ဒီလိုပြောလို့ရတယ် ဒါဆိုရင်ဦးဇင်းတို့နာမရူပပရိစ္ဆေဒဉာဏ်ပေါ့အခြေခံအပြင်နာမရူပပရိစ္ဆေဒဉာဏ်တွေကဒါရူပပရိစ္ဆေဒဉာဏ်ရုပ်တရားတွေကိုကိုယ်ကိုယ်ပြပြသိပြီဒါကောက်ချက်ချရမှာဖြစ်တယ်အဲသို့တော့အဲ့မှာဦးဇင်းတို့အဲ့လိုသိပြီးတဲ့နောက်ဒါပြီးပြီလားဆိုတော့မပြီးသေးဘူးဟိုးဒကာကြီးတွေဒကာမကြီးတွေဒီအနတ္တလက္ခဏာသုံးပါယံကိစီရူပံဒေတာနာဂတပစ္စုပန္နဣဇ္ဇတံဝဗိဒံဝအောဒာရိကံဝဒုက္ခမံဝဟိနံဝပဏိတံဝ ယန္တုရေတန္တိကေဝဟောအဲ့မှာယုတ်တရားတွေယံကိဉ္စီတုပံဒိတာနာကရပိစုပန္နံဒိဋ္ဌာကပိစုပံဖြစ်ကြကုန်သောအဒိတာနာကရပိစုပန္နံအိဇတံဝဗိဒံဝအိဇတာလည်းဖြစ်သောဗိဒါလည်းဖြစ်သောအဲ့တော့အတိတ်နာကပိစုပံအိဇတာဗိဒါဒါတွေတော့ဆက်ပြီးတော့ရှုရမှာဖြစ်တယ်အဲရှုပုံယူနည်းတွေကိုတော့ဦးဇင်းတို့နောက်ပတ်မှာဒါဆက်ပြီးတော့ဟောကြနာကြအောင်စုဒီတစ်ပတ်တော့ဒီမှာပဲဒါ ဆုံးတဲ့အောင်ဆိုဒါကြောင့်မလို့ယနေ့မိမိတို့ဒီပညာသိက္ခာပိုင်းဖြစ်တဲ့နာမဒိဋ္ဌိဝိတ္တုဒီပိုင်းတနည်းအားဖြင့်ပြောမယ်ဆိုနာမရူပပရိစ္ဆေဒဉာဏ်ပိုင်းကယုတ်တိတရားတွေကိုသိသိတဲ့ရူပပိကဉာဏ်ပိုင်းကိုမိမိတို့ကလေ့လာပြီးတော့နာယူနေကြတာဖြစ်တဲ့အတွက်ဒါသည်ပညာသိက္ခာပိုင်းဖြစ်တယ်ပညာသိက္ခာပိုင်းဖြစ်တဲ့အတွက်ပညာသိက္ခာနဲ့ပတ်သက်လို့မိမိတို့နားလည်ရမှာကတော့ပညာတရားဒီတတ္တဝါတွေကိုဖြူစင်အောင်ပြုလုပ်ပေးနိုင်တယ်လို့ ပညာမရှိရင်တော့ဒါပညာမဲ့သွားရင်တော့ဒါလူမိုက်ခြင်းကိုဝင်ပြီးတော့မိမိအကျိုးသူတစ်ပါးအကျိုးတွေကိုမဆောင်ရွက်နိုင်ဘူးဖြစ်စီပြစ်နိုင်တယ်လောကအကျိုးပြစ္ဆုတ်ကံတန္တရာနှစ်ပြားသောအကျိုးတွေကိုလည်းဖြစ်စီနိုင်တယ်ဒါလူဘာလခြင်းကိုဝင်နိုင်တယ်ဒါကြောင့်မလို့လူဘာဝဘာလဘာဝကလွတ်မြောက်အောင်ပညာတွေကိုပညာရှိအောင်ကြိုးစားရမယ်ပညာရှိရဲ့အတွက်ဒါတုတ်တုတ္တံလပတိပညာလို့ခေါ်တဲ့အတိုင်း နာယူမှုလေ့လာမှုသင်ယူလိုမှုနာခံလိုမှုဆိုတာတွေကိုအခြေခံပြီးတော့မိမိတို့ဘဝမှာပညာနဲ့ယက်တည် နိုင်တယ်ပညာရှိအဖြစ်ကိုရောက်အောင်ကိုယ်စီကိုယ်စီကြိုးစားအထောက်နိုင်ကြကုန်ရာတည်းသာဓုသာဓုသာဓုပါဗျာ